လူဒီနီယာဒါနာတော်နှစ်2569ခုနှစ်ခရစ်နှစ်2023ခုနှစ်ဇူလိုင်လ22ရက်စနေနေ့ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်သင်္นานကနေပြီးတော့ညနေပိုင်း9နာရီချိန်သဘောတရားရအပိုင်ပုတ်ချချက်349ဘောဓိယရေရပိုင်းပုတ်ချချက်အနေနဲ့သုံးချခြင်းလားမြတ်ပဋ္ဌာန်းပိုင်း80 ဝိကတပစ္စည်းရောဒီနေ့ဒါပဋ္ဌာန်းပစ္စည်းတွေအဆုံးသတ်မှုဒီနေ့ပဋ္ဌာန်းတဏ္ဍဒါဆုံးသတ်တဲ့နေ့ရောမနေ့ကနတ္တိပစ္စည်းအောင်ပြောတယ်ဒီနေ့ဝိကတပစ္စည်းရောအဲ့ဒီပါဠိလေးနှစ်ခုရှင်းကြည့်တော့အတူတူပဲသူတို့မနေ့ကပါဠိလေးကနတ္တိပစ္စည်းရောဆိုရင်သမဏနာနိရောဓစိတ်တစေတသိကဓမ္မ ပတုပ္ပန္နနာစိတ္တစေတသိကဓမ္မနာပစ္စယောပါဠိလေးသူနောက်ဒီနေ့ကပစ္စည်းဓမ္မနရဝိကတစိတ္တစေတသိကဓမ္မပတုပ္ပန္နနာစိတ္တစေတသိကဓမ္မနာဝိကတပစ္စေနာပစ္စယောပါဠိအတူတူပဲเนาะသူတို့ကဒီပါဠိတရာနည်းနည်းလေးပဲကြွယ်တယ် သူကအဓိပ္ပာယ်ရောက်ောက်တွေအကုန်လုံးတူနေဒါကဒီနှစ်ပစ္စည်းကဘယ်နဲ့သွားတူနေလဲဆိုအနန္တရတမန္တရအဲ့ဒါနဲ့အတူတူပဲအဲ့ဒီကနားလည်ဒီကနားလည်တာအဲ့မှာနားမလည်တော့ဒီမှာလည်းနားမလည်နိုင်ဘူးပေါ့ပြီးတော့ဝိကရပစ္စည်းရဲ့ပါဠိလေးပြန်ရုပ်ပြမယ်တမန္တရဝိကတာစိတ်တစေတသိကဓမ္မအဲ့ဒီတောင်ပေါင်းယူရမယ်နော် အဲ့ဒါကိုအဓိပ္ပာယ်ပြမယ်ဆိုရင်သမဏနာဝိကတာမိမိရဲ့ခြားမဲ့၌ကင်းကုန်ပြီးသောစိတ်ဓာတ်စေတသိက်ကစိတ်စေတသိက်ဖြစ်ကုန်သောဓမ္မယာနာတို့သုတိစေခြင်းနာမခန္ဓာပစ္စည်းတရားတို့သည် အတုပ္ပန္နာနံမိမိနှင့်တကွာဖြစ်ကုန်သော စိတ်ဓာစေတသိကအနံစိတ်စေတသိက်ဖြစ်ကုန်သောဓမ္မာနံယာနာတို့သုတိနှင့်တကွနာခန္ဓာပစ္စုပန်တရားတို့ဟာဝိကတပစ္စည်းနာဝိကတပစ္စယတတ္တိဖြင့်ပစ္စယောဥပါဒကောကျေစုပြုတတ်သည်ဟောဒီဖြစ်၏နတ္ထိယမရှိတဲ့အနေနဲ့ကျေပြဒီမှာကတော့ မကင်းတဲ့ကင်းတဲ့အနေနဲ့ဟုတ်လားဟိုကမရှိတဲ့နေရာဒီကကင်းတဲ့အနေနဲ့ကျေစုပြုတာဒီနှစ်ခုပေါ့ဒီပစ္စည်းနှစ်ခုကတူးနေအဲတော့မနေ့ကဒီနှစ်ခု နားလေသဘောပေါက်သွားရင်နားလေသဘောပေါက်ဖို့ဆိုတာတော့ဘာကြည့်ရမလဲဆိုစောစောပိုင်းက မနေ့ကပြောခဲ့တဲ့အနန္တရသမဏတာဒီပစ္စည်းတွေပြန်ကြည့်ရမယ်နော်မနေ့ကအနန္တရသမဏတာအဲ့ဒီပစ္စည်းကိုနည်းနည်းလေးပြန်ပြီးတော့လေ့လာမယ်အဲ့မှာအချင်းကျုံလေးပေါ့ဗျာမနေ့ကလည်းပြောခဲ့ပြီးသားအဲ့ဒါလေးပြန်ပြီးနည်းနည်းလေးကြည့်မနေ့ကနန္ဒရသမန္ဒရပစ္စည်းပြမယ်ပြီးတော့ဒီပစ္စည်းတွေလက္ခဏာပြတာဒါမပြလည်းရပါနန္ဒရပစ္စည်းကိုကြည့်မယ် အဲ့ဒီမှာပရိဒါနေဝိထိစေရရဲ့နောက်တစ်ခုကတော့အဲ့ဒီပရိဒါနေဝိထိမှာပြပါတဲ့စိတ်စိတ်စိတ်တွေပေါ့နော်သူရဲ့ရှင်ရှင်ဘောရှင်ဘက်ဒါလေးတွေနိုင်ရှင်လေးလာကြအောင်မနေ့ကပရိဒါနေဝိထိလေးပေါ့နော်အဲပရိဒါနေဝိထိလေးကြည့်ကြည့်မယ်မနေ့ကပရိဒါနေဝိထိဘဝတစ်ခုဘုန်းကြီးတို့ တည်သွားပြီဆိုရင်ဒီဘက်ဘဝရောက်လာကြပြီဒီဘက်ဘဝရောက်လာပြီဆိုရင်ပဋိသင်စတာပေါ့နော်ပဋိသင်နေစခဲ့တယ်အဲပဋိသင်နေပြီးတော့ပဋိသင်နေပွင့်15ချက်16ချက်ဒီလိုစခဲ့ကြအဲ့ဒီတည်းမှာဘုန်းကြီးတို့အဲ့ဒီဟာလေးပြန်ပဋိသင်နေပွင့်15ချက်16ချက်ဒီမှာဒါလေးကြည့်မယ်နော်ဒါလေးလည်းပြတာမယ် အဲ့ဒီဟာရဲ့ပြီးတော့အပေါ်ကအဲ့ဒီအပေါ်နားလေးမှာရှိတဲ့ဆေးရအသိလေးပေါ့အဲ့ဒီဟာလေးကိုဒီပဋိသန္ဓေဆက်ပဋိသန္ဓေနောက်ပွဲ15ရက်16ရက်မနောရဝေဆံသောခွန်ခြင်းတရားယုံနဲ့ခြင်းပဝင်ပေါ့ဒီဝိသီလီလာလီလာသုံးဖို့ဒီတော့ဘုံကစေရနာဘုံကုပ္ပိတာပြင်စရဝေဆံသကုညင်သောတာဝင်ကာဏဝင်စေဝဝင်တခုတည်ပေါ့ဗျာဒါတော့ပေါ့ရည်တာဒီတော့ဝင် မျက်စိနဲ့ဆင်းယူပါအောင်ဓာတ်ဆိုင်ပြီလားတခါအကောင်းကောင်းနဲ့ဓာတ်ဆိုင်ပြီဒီတော်ဝင်ဘုံကစရာဘုံကုတ်ပြီစရာဖြစ်စရာဝဆံစကုညင်တမ်တဲ့တန်ရာဟုတ်တော်ဇောခုညင်တရားယုံနေချင်းဒါရီသူ့သူအစင်တိုင်းဒိုင်းတိုင်းတိုင်းနဲ့တန့်ဖြစ်သွားတာဘာကြောင့်ဖြစ်လဲစိတ်တဏှာနေရာမှာတော်နေရသူ့သူတန့်ဖြစ်သွားတယ် ဆေးယူပါဦးနဲ့ကိုမျက်စိပေါင်းစုံတိုက်ဆိုင်မိလိုက်ဒီစိတ်စင်တာဘယ်သူမှခံရမလဲသူကတန်ဖြစ်အတန်းနဲ့နားပေါင်းစုံတိုက်ဆိုင်မိလိုက်ရင်လည်းဒီတော်ဝင်ဘုံကစတော့ဘုဂုပြဖြစ်တော့ဇချက်ဝိညာဉ်တာမတဲ့တန်တရားဝုတ်တော့သောခုနှစ်ချိန်တောင်းနှစ်ချိန်ဘဝင်ဒီလိုဖြစ်ပါအဲတော့ဒီမှာဖြစ်စဉ်လေးကြည့်ဖို့ရကအာယုန်နဲ့ဓာရပေါ့ဘုန်းကြီးတို့မှာကဓာရ6ပါးရှိတယ်လေမျက်စိနားလျာကိုယ်စိတ်ဓာရ6ပါးရှိတယ်အဲဒီ6ပါးနဲ့ တော်တော်6ပါးမှာအာယု6ပါးအသေးချောပေါ့မြဲတော့မပြတ်လေဘုန်းကြီးတို့ကအာယု6ပါးတွေ့ကြုံနေကြဘာသာနဲ့အာယုပေါင်းစုံပြီးကြောင်းဘုန်းကြီး6ပါးဆိုဖြစ်လာတယ်အဲ့တော့ဒါနအာယုပေါင်းစုံရင်တော့ဘာတွေစဖြစ်လာလဲဆိုဒီတဲ့အတိုင်းပေါ့ဗျာဒီမှာတိတာဝေဘုံကသလားဘုံကောပိစလားဖြစ်စလားဝဇံပြီးတော့မှသက္ကိုဉ္ဉ္ဒီလိုဖြစ်တယ်သက္ကိုဉ္ဉ္အဲ့တော့သူ့ရဲ့သဘောက ပရမစိတ်ကငြိမ်သက်နေတဲ့စိတ်တွေဖြစ်တယ်ဒိဋ္ဌဘုံဘုံကသရဘုံကုပ္ပိစိတ်ငြိမ်သက်တဲ့စိတ်ကနေပြောဟုတ်လားအောင်နဲ့ဒါတော့ပေါင်းစုံတိုက်ဆိုင်ပြီလားတခါကျတော့တကူနဲ့ပေါင်းစုံတိုက်ဆိုင်ဒီကကျတော့ငြိမ်သက်တဲ့စိတ်ကလှုပ်ရှားတဲ့စိတ်ပြောင်းပေးလိုက်ပြေသရဝဆံပြောင်းပေးလိုက်တော့ကမြင်စရာအာယုံဆိုရင်တော့မြင်သိစိတ်ဖြစ်သွားတော့ဒါကိုစကုညင်စိတ်ပေါ့ဒီအာယုံကိုလက်ခံလိုက်တဲ့တမ္ပတိဆိုင် ဒီအာယုံကဘယ်ကဘာလဲညာလဲစုံစမ်းနဲ့တန်နေတယ်နော်ဟောဒီအာယုံကိုဆုံးဖြတ်လိုက်တာပေါ့ဒါကတော့စာလို့ပေးလို့ပြောတော့ဘူးနော်ဘုန်းကြီးတို့လုံးသဘောနဲ့ပြောရင်အဲတတိနဲ့ညာနဲ့ဒါကိုသိနေမယ်ဆိုရင်နောက်ကဇောတွေကကုသိုလ်ဇောတွေဖြစ်တယ်ဟောတတိညာမပါဘဲနဲ့ဒီပေါ်သမျှအာယုံတွေကိုကြည်မိမြင်မိကြားမိမယ်ဆိုရင်ဘာဖြစ်အကုသိုလ်ဇောတွေဆောတာပဲပုထုဇဉ်ဆိုရင်တော့ အကုသိုလ်ဇောတွေဆောများပါတယ်တတိပညာလွတ်ပြီးတော့ကြည်တာမြင်တာအနအာယုယူတာများပါပုရုဇဉ်ဆိုအကုသိုလ်ဇောဆောတယ်ဒီဟုတ်ထောကပဲဆုံးဖြတ်သွားတော့ဒါကြောင့်တရားနဲ့နေတယ်ဆိုတော့တတိနဲ့ညာအကောင်းအောင်လုပ်တာပဲတတိအကောင်းအောင်လုပ်တယ်တတိအကောင်းလာပြီဆိုဉာဏ်ပါတဲ့တတိမျိုးဖြစ်အောင်ကြိုးစားအထောက်ဉာဏ်ပါတဲ့တတိလေးနဲ့ဒီပေါ်သမျှအာယုန်တွေကိုစဉ္ညာနှလုံးသွင်းတတ်မယ်ဆိုတော့နောက်ကဇောရီကကုသိုလ်ဇောရီဖြစ်တော့ ဩတတိညာလွတ်နေပြီပုရုဇဉ်တဘာဝရဩစိတ်ကမြန်မြန်လွတ်ထားလွတ်ထားတော့အာယုန်နဲ့အာယုန်အာယုန်တွေတွေးကြုံတိုင်းတွေးကြုံတိုင်းအကုသိုလ်စောတွေစောအကြောင်းကိုအလေးကျင့်လုပ်ပြရတယ်တတိညာအကောင်းလို့ပုရုဇဉ်ရဲ့အရိယာရဲ့နှမျိုးခွဲပြမယ်နော်ပုရုဇဉ်ကြတော့အကုသိုလ်တွေဖြစ်များတော့အကုသိုလ်စောတွေပဲဖြစ်မျိုးဘာဖြစ်လို့တတိညာနေလွတ်ပုရုဇဉ်သောတာပန်တရာကအနာဂံပေါ့ဗျာ အဲဒီလိုတိခပုရုဇဉ်ပုဂ္ဂိုလ်ကဒီပုဂ္ဂိုလ်တွေကြတော့ပုရုဇဉ်နဲ့ဆိုင်တတိအကောင်းတော့တတိအကောင်းတော့တတိညာအကောင်းတဲ့အတွက်သူတို့ကြတော့အကုသိုလ်ဖြစ်နေပြီကုသိုလ်ဖြစ်များသူတို့ကြကုသိုလ်စောတွေစောတယ်ဒီလိုမှတ်တာယဟန္တာများဖျားများကြတော့ကိလေသာကုံသွားပြီရတ္တမညာရသွားကိလေသာကုံသွားတဲ့အတွက်သူတို့တဏ္ဍာမှာကြတော့ကုသိုလ်စောအကုသိုလ်စောတွေမဖြစ်တော့ဘူးဘာပဲဖြစ်တော့လဲ တရိယာဆိုပြုကများမှတ်တော့နော်ယာနာများလည်းတရားဟောပါတယ်တရားမထုတ်လားတရားထုတ်ပါတယ်တရားမပြဘူးလားပြပါတယ်ဖရာတရားတွေမရုပ်ဖန်ပူဇော်ပူဇော်တာဒါပေမဲ့ကုသိုလ်လည်းမဖြစ်တော့ပြုကများမှတ်တာကုသိုလ်ဖြစ်နေကြိုးပေးအောင်ပါသူတို့မှကြိုးပေးစရာမရှိတော့ကုကရိယာစိတ်ပဲဖြစ်သွားဒါကြောင့်ဘုရားယာနာတများတဏ္ဍာကြတော့တတိပညာအများအားရှိနေတဲ့အတွက်နောက်ကဇောတွေမှာ ကရိယာဇောပဲဖြစ်ပါတယ်ဒီလိုမှတ်တာဒီမှာတရားယုံနှစ်ကြိမ်ဖြစ်ပေါ်ဝင် ဖြစ်ပေါ့အဲတော့ဒီဝိသီဖြစ်စဉ်လေးကို စိတ်ထဲမှာစွဲနေအောင်မြဲနေအောင်မှတ်ထားမယ်သို့မဟုတ်ကြက်ထားမယ်ပေါ့ကြက်ထားပြီဆိုဒီဝိသီစိတ်တွေကိုတခါခွဲရတယ်ဝိဘက်လားကရိယာလားကုသိုလ်လားအကုသိုလ်လားကရိယာလားဒါဇာတိဗေဒခေါ်တယ်ဘုန်းကြီးတို့စိတ်ပိုင်းမှာ စိတ်တွေကိုတရုတ်ခွဲတဲ့အခါကျဇာတိပေတာအဖြစ်ဇာဆိုကုသိုလ်ဇာအကုသိုလ်ဇာဝိပဿနာကရိယာဇာပေါ့ဒီလိုခွဲထုတ်လိုက်ပရိဒါနေတို့ဘဝင်တို့သုတိတို့စိတ်တွေအတူတူပဲနော်ပရိဒါနေစိတ်ဆိုတာဒါပဲဘဝင်စိတ်ဆိုတာဒါပဲအမိပြောင်းကွဲသွားတာရှိတာစိတ်ကတော့အတူတူပဲအရင်ဘဝနဲ့ဘုန်းကြီးတို့တွေသေးလာတယ်သေသွားတယ်ခုဘဝတည်းရောက်လာကြတယ်အရင် သေသွားတဲ့စိတ်ကသုတိစိတ်ပေါ့သေပြီဟောဒီဘဝရောက်လာတော့ဒါကပဋိသန္ဓေစိတ်လို့ခေါ်တာပေါ့ဒါပဋိသန္ဓေစိတ်ဟုတ်လားနိုးနေတဲ့ဒီကပဋိသန္ဓေစိတ်မှာလည်းဘလို့ဖွဲလိုက်လဲဆိုတော့ပဋိသန္ဓေစိတ်အမည်ကခဏလေးပါပဲပဋိသန္ဓေဒီနောက် ဒီကျင်းနေတဲ့စိတ်ခွဲကျင်းလေသူဝိဒီစိတ်တွေကိုကိုကြီးတို့လှုပ်ရှားနေတဲ့ချင်းကြဘဝင်ကအဖြစ်နေတယ်ကြားလေးမှာခဏလေးပဲဝိဒီစိတ်တစ်ခုနဲ့တစ်ခုဒီဖြစ်စဉ်တစ် ရာတော်ဘက်ကကျွန်တော်တို့အင်တာနက်ပြတ်သွားတော့ဖြစ်ပါတယ်ကြာခင်ပြန်ပြီးလာမှာပေါ့နော်လက်ကြည်တော့ဘုန်းကြီးတို့ လှုပ်ရှားတဲ့စိတ်တွေငြိမ်သက်တဲ့စိတ်တွေငြိမ်သက်တဲ့စိတ်တွေကိုဘဝမှာလှုပ်ရှားတဲ့စိတ်ကနိုးနေခြင်းလှုပ်ရှားတဲ့စိတ်ဖြစ်တော့ကျန်တဲ့ငြိမ်သက်တဲ့စိတ်အိပ်ပျော်နေတဲ့ချိန်တို့မေးမျောနေတဲ့ချိန်တွေးမေးမောနေတဲ့ချိန်ဘဝင်စိတ်တွေဖြစ်များစိတ်ကတော့အမြဲမပြတ်ဖြစ်နေမှာလှုပ်ရှားတဲ့စိတ်ဖြစ်မလားငြိမ်သက်တဲ့စိတ်ဖြစ်မလားဒါပဲဖြစ်မှာအဲ့ဒီငြိမ်သက်တဲ့စိတ်ကိုဘဝင်စိတ်လို့ခေါ်တာဒီပရိသန်နေစိတ်နဲ့အတူတူပဲဒီဘဝင်စိတ်တွေက မသေးမချင်းဖြစ်တာပေါ့သေသွားတဲ့ကာလကြသုရိစိတ်တို့ဒီစိတ်တွေပါအဲ့တော့ဒီပရိသန်နေစိတ်တို့ဘုံစိတ်တို့သုရိစိတ်ဆိုတာအတူတူပဲအဲ့ဒါတွေကဘယ်စိတ်တွေခွာလဲလို့မေးဒါတွေလည်းဗိဓမာလေးလာထားမှခုနကဇာတိဗေဒမျိုးခွဲလို့ရတာဒီဝိဒီဇာကြီးရသွားပြီရသွားပြီဒီတဝဘုံငါစရဘုံကိုဟုတ်လားပရိသန်နေဘုံဝင်15ချက်16ချက်သို့မဟုတ်ဒီတဝဘုံငါစရဘုံကိုဗိဇာတာဘုံပရိသန်နေဘုံစိတ်တွေအဆုံးမှာသုတိဒီစိတ်တွေ ဒီစိတ်တွေအတူတူပဲအဲ့ဒါဘာလဲဆိုအဟိစိတ်ထဲမှာလှမ်းမြောက်ကြည့်လိုက်ဥပေက္ခတဏိရဏစိတ်နှစ်ပါးပါတယ်ကုသလအကုသလဝိဘဥပေက္ခတဏိရဏစိတ်ကတစ်ပါးကုသလဝိဘကဥပေက္ခတဏိရစိတ်တစ်ပါးပေါ့အဟိစိတ်ထဲကအဲ့ဒီနှစ်ပါး ဥပေက္ခတဏိရဏစိတ်နှစ်ပါးအကုသိုလ်ကြိုးပေးတယ်မှာလည်းဒီဥပက္ခတဏိနာပါတယ် ကုသိုလ်ကျိုးပေးတော့ကောင်းတာတွေစုံစမ်းတဲ့နေရာမှာလည်းဥပက္ခတဏှာပါတာပဲမကောင်းတာစုံစမ်းတဲ့နေရာမှာလည်းအကုဒီကောင်းတာစုံစမ်းတာမကောင်းတာနှစ်မျိုးဖြစ်တော့ဗောဒါကြောင့်ကုသလဝိပအကုသလဝိပစိတ်ပါနောက်ပြီးတော့မာဝစိတ်၈ပါးပိတန်စိတ်19ပါးသုတိစိတ်19ပါးဘုရင်စိတ်19ပါးအတူတူပဲဥပက္ခတဏိရစိတ်2ပါးရယ်မာဝစိတ်8ပါးရယ်မဂ္ဂဝိပစိတ်9ပါး ကျန်တာတွေဝိဘတ်တွေပါတော့ထင်ရှားနော်ဥပေက္ခတာဥဒါနိလနာစေဥပေက္ခတာနိယစေကတော့ကုသလဝိဘတ်ဥဒလဝိဘတ်ပေါ့အဲ့ဒီငါပေါ့ဒီတော့ပရိတန်နေဘဝင်15ရက်16ရက်သုံးဘုဒ္ဓိတာဘုဘုံကစေတာဘုဂုပစ္စည်းတာဒါတွေကိုဝိဘတ်ကရိယာကုသိုလ်အကုသိုလ်ခေါ်ရင်ဝိဘတ်စိတ်နော်ဇာတိဗေဒဆိုဒါကုသိုလ်လားအကုသိုလ်လားဝိဘတ်လားကရိယာလားခေါ်ရင်အဲ့ဒီစိတ်အားလုံးကဝိဘတ်စိတ်တွေမှာနော်ပရိတန်နေစိတ်ဘဝင်စိတ်ဒီကြောကြည့်လဲသုတိစိတ် ဒါဝိဘတ်တွေကြီးပဲနောက်ပိစရရဝိထီသွားတဲ့ခါကျတိတဝင်ဘုံကစရဏဘုံကုတ်ပိစေတာပရိသန္တိဝိထီကြတော့ပရိသန္တိဝင်15ချက်16ချက်မနောရဝေဆံဟောပိစရဝေဆံတို့မနောရဝေဆံဆိုအဟိကရိယာစိတ်ထဲမှာပါတာပဲပိစရဝေဆံမနောရဝေဆံဟာတိတုပ္ပဒါအဟိကရိယာစိတ်၃ပါဒါကြောင့်သူတို့ခွဲလို့ရင်ပါခွဲမလားကရိယာအနေနဲ့ခွဲရတယ် ဖြေစရဝဇံဖြစ်ဖြစ်မနောရဝဇံဖြစ်ဖြစ်ကရိယာမနောရဝဇံကိုဒီပရိဒဏီဝီထီတို့ပါပြီးမနောရဝဇံဒါလည်းသုံးတယ်မနောရဝီထီတို့ကြောင့် မနောရဝဇံသုံးတယ်ဘုန်းကြီးတို့ပြင်ဆရဝီထီကြတော့နောက်ပိုင်းမှာတန်နေရဏတံပရိဇတန်နေတာဟုတ်ထောဟုတ်ထောအနေနဲ့မနောရဝဇံနဲ့ဟုတ်ထောဆိုတာအတူတူပဲဟွမနောရဝဇံစိတ်နဲ့ဆင်ញံနှလုံးသွင်းတာဟုတ် စဉ္ညာနှလုံးသွင်းကိုမတတ်ဘူးအာယောနိတော်မနိတိကာရဖြစ်မဲ့သူတတိလွတ်တာညာလွတ်တာအဲ့ဒါဆိုတော့ကဇောကအကုသိုလ်ဇောတွေလာတော့ဟောစဉ္ညာတတ်တဲ့နှလုံးသွင်းတာတဲ့ဘာယုံကြုံယုံစဉ္ညာတတ်နှလုံးသွင်းတာကုသိုလ်ဇောတွေဆောတာကိုကပုရုဇဉ်ပဲရှိသေးတယ်ဆိုဟောစဉ္ညာနှလုံးသွင်းတဲ့လေ့ကျင့်ရှိကိုယ်တာနာမှာကုသိုလ်ဇောတွေများများဖြစ်တော့တကယ်တော့ညကုသိုလ်ဇောများများအများဆုံးဖြစ်တာတော့ဘုရုဇဉ်သောတာပန်တရား ကနာကပေါ့လေအရိယာဖြစ်မှသိက္ခာဖြစ်မှကုသိုလ်များများဖြစ်တယ်ပုရုဇဉ်ဘဝတော့အကုသိုလ်ဖြစ်ဖြစ်များတာတတိလွတ်တဲ့ခြင်းအများတော့ဒါကပုဂ္ဂိုလ်နဲ့ဆိုင်တော့ယဟနာများကြတော့အမြဲတမ်းတတိယအကောင်းနေတဲ့အတွက်သူကကုသိုလ်မဖြစ်ပြန်သူကြတော့ပြုကာများမတ္တဖြစ်တဲ့အတွက်ကရိယာဒီလိုခွဲထားမှာပေါ့နော်ဒါပြေစရာဥစ္စာမတော်ဥစ္စာပြီးသွားပြီ ဒီမှာပြင်သောတာမနောရဝဇံကရိယာဒီအဝုထောကလည်းမနောရဝဇံဖြစ်တဲ့ကရိယာပဲဒီလိုကြည်ထားနောက်ပြင်သောဝဇံနဲ့တော့နောက်ပိုင်းမှာသကုဝိညာဉ်ဖြစ်တယ်ပြပါအောင်နဲ့ကိုမျက်စိစင်တိုက်ဆိုင်ရင်သကုဝိညာဉ်စိတ်ဖြစ်မှာနာနဲ့အတန်တပေါင်းစုံတိုက်ဆိုင်ပြီးญาတိစိတ်ဖြစ်မယ်သောတာဝိညာဉ်စိတ်အနတ်နဲ့နှာခေါင်းပေါင်းစုံတိုက်ဆိုင်ပြီးအနန္တိစိတ် စားစရာနဲ့ရှာပေါင်းစုံတိုက်ဆိုင်ပြီးစာသိစိတ်စေဝဝဉ္ဇဉ်စိတ်ဘုဒ္ဓဘာယုံနဲ့ကိုတွေ့ထိမိတွေ့ထိစိတ်ကာယဝဉ္ဇဉ်စိတ်အရိယဝတ္ထုမနောဘဝဉ္ကြီးဆိုတဲ့အရိယဝတ္ထုပေါ်မှာဓမ္မဟုဆိုတဲ့အာယုန်တွေပေါင်းစုံတိုက်ပြီးတိုက်ဆိုင်ပြီးလာရင်တော့အတွေးစိတ်တွေဖြစ်တော့မနောဝဉ္ဇဉ်စိတ်ဒါတွေဖြစ်တယ် အဲ့ဒီဒွေပိစ္ဆဝိညာဉ်တစ်ဆက်ခေါ်တယ်သကုဉ္ဉ္သောတာဝိညာဉ်ကာနဝိညာဉ်ဇေဝံကာယဝိညာဉ်တိအောင်ကဒွေပိစ္ဆဝိညာဉ်တစ်ဆက်ပဲဒွေပိစ္ဆဝိညာဉ်တစ်ဆက်ကြတော့ကုသလဝိပအကုသလဝိပတ္တမှာပါတယ်မကောင်းတာတွေမြင်ရပြီမကောင်းတာတွေကြားရပြီမကောင်းတဲ့အနတ်တွေရပြီကောင်းတာတွေစားပြီမကောင်းတဲ့သုံးဆောင်တွေသုံးဆောင်ခံစားပြီဆိုဒါကုသလအကုသလဝိပပဲအကုသဂျိုးတွေဟောဓမ္မသင်္ဍတရားတွေကောင်းတာတွေမြင်ရကြားရပြီ ဒါကုသိုလ်ကြိုးတွေပဲဒါကြောင့်မို့ဝိဘက်အကျိုးတွေမကောင်းတာတွေမြင်ရတယ်သူများပြစ်တင်စရာမလိုဘူးကိုပြုလုပ်ထားတဲ့အကုသိုလ်ကံရအကျိုးပေးတာမကောင်းတာတွေစားရတယ်ပြစ်တင်စရာမလိုကိုပြုလုပ်ထားတဲ့အကျိုးပေးတယ်မကောင်းတဲ့နေရာတွေနေရာတွေအပြစ်တင်လို့မရကိုပြုလုပ်ထားတဲ့အကျိုးတိုင်းကျိုးပေးတယ် ဒါကြောင့်မို့ဒီပစ္စဝိညာဉ်ဆိုတာကုသိုလ်ဘက်မှာလည်းရှိတယ်အကုသိုလ်ကျိုးဘက်မှာလည်းရနှမျိုးရှိတဲ့အတွက်ဝိဘက်ပါပဲအကျိုးဆိုအပစ္စဝိညာဉ်သကုညင်သောတာဝိညာဉ်နှစ်ခုရှိတော့သကုညင်တွေသောတာဝိညာဉ်တွေခန္ဓာဝိညာဉ်စေဝဝိညာဉ်ကောင်းတာမြင်မယ်မကောင်းတာမြင်မယ်ကောင်းတာကြားမယ်မကောင်းတာကြားမယ်အကျိုးအနေနဲ့ဖြစ်တယ်ဒါကြောင့်တော့ဝိဘက်သကုညင်ပြီးတော့ပါလဲတမ္ပရိဆိုင် တမရိဆိုင်ဆိုတာကလည်းကုသလဝိပါမတစ်ခုပါတယ်အကုသလဝိပါမတစ်ခုပါတယ်သူလဝိဖက်တဏိရဏ၃ခုကုသလဝိအကုသလဝိပါကတစ်ခုကုသလဝိပါကနှစ်ခုပေါ့ဝိကတဏိရဏကကုသလဝိပါအကုလဝိပါတစ်ခွဲမယ်သောမနာတဏိရဏကကုသဝိပါမှာပဲပါတယ်ဒါကြောင့်ဝိပါသူ့ခွဲတယ်ဘုဒ္ဓကခုနပြောခဲ့မနောရဝဇံမနောရဝဇံဆိုကရိယာပဲဇာတိပေတာအဲ့လိုလေခွဲတတ်ဖို့ပါမယ် ဒီစိတ်တွေကိုသဘောပေါက်တိုင်းတော့ဝိပက္ခရိယခွဲလို့လွယ်ဒီဇောနေရာလေးနည်းနည်းခက်တယ်နော်ဒါလေးပဲမှတ်တာဒါအလုံးနဲ့တောက်ထားတဲ့အခါကျပြောရတာလွယ်တာပေါ့နော်ဘုထောမှာယောနိတော်မနေတကာကဆင်ញံနှလုံးသွင်းတိုင်းဘာအာယုံကြုံကြုံပေါ့နော်မကောင်းတဲ့အာယုံဖြစ်ပါစေဘုန်းကြီးတို့ကဆင်ញံနှလုံးသွင်းတိုင်းနောက်ကကုသိုလ်စောတွေစောမှာပဲဘယ်လောက်ကောင်းတဲ့အာယုံဖြစ်လို့နေလေဆင်ញံနှလုံးမသွင်းတတ်ဘူးဆိုရင်တော့အကုသိုလ်စောစောမှာပဲ ဒီဟုတ်တော်ကပဲကုသိုလ်စွာကုသိုလ်ကဆုံးဖြတ်ပေးသွားတာအဲ့တော့တတိညာရှိရင်ကုသိုလ်စွာဆုံးမယ်ဒါတရားလောက်တဲ့ပုဂ္ဂိုလ်ကြောင့်ပုံနာလည်းသဘောပေါက်တတိညာလွတ်သွားရင်အကုသိုလ်စွာဆုံးမယ်ပုဂ္ဂိုလ်လိုက် क्वे မှာပေါ့ပုရုဇဉ်မှန်ရတတိညာလွတ်နေတယ်ပြောအကုသိုလ်စွာတွေဖြစ်များမယ်သောတာပန်တရာကနာဂာများကြတော့တိခပုရုတိခပုဂ္ဂိုလ်တွေဖြစ်သွားတဲ့အတွက်တတိညာဖြစ်များတဲ့အတွက်သူတို့ကကုသိုလ်စောတယ် ယဟနာများကြတော့ကိလေသာကိုအရဒမညာနဲ့ပယ်ထားတဲ့အတွက်ပေါ်သမျှအာယုန်တွေပေါ်မှာကုသိုလ်လည်းမဖြစ်တော့ပါဘူး။ဘာပဲဖြစ်တော့ပြုကမြမတ္တဖြစ်ကမြမတ္တကရိယာစိတ်ဖြစ်တော့တယ်။အဲဇောနေရာကြတော့ကုသိုလ်ဇောလည်းဖြစ်မယ်အကုသိုလ်ဇောလည်းဖြစ်မယ်ကရိယာဇောလည်းဖြစ်မယ်သုံးမျိုးပေါ့။တရားယုံကြည့်မယ်နော်။တရားယုံကြတော့ ဥပေက္ခတဏိဒနာ၃ခုနဲ့မာဝိစေ၈ခုကိုတရားယုံလို့ခေါ်တယ်ဥပေက္ခတဏိယ၃ခုဆိုလဲဝိဘတ်စိတ်တွေပဲမာဝိစေ၈ခုကလည်းဝိဘတ်စိတ်တရားယုံဆိုဝိဘတ်ကြီးသုတိဆိုခုနပြောခဲ့ပြီသုတိတို့ပိဋကဏိတို့ပွင့်တို့ဆိုဝိဘတ်တွေကြီးအဲ့ဒီလိုလေးခွဲထားအဲ့လိုခွဲထားရင်ဒါနတ္ထိပစ္စည်းဝိကတပစ္စည်းကပြီးသွားမယ်နားလေသဘောပေါက်သွားမယ်ပေါ့နော် ပြီးတော့မှအနန္တရပစ္စည်းကိုပြန်ကြည့်မယ်နော်ဒီဇာလေးနောက်တစ်ခါအနန္တရပစ္စည်းဇာကအနန္တရပစ္စည်းပါဠိမနေရလို့၃မျိုးရှင်းပြဒါတွေကခုနက နတ္တိပစ္စည်းဝိကလပစ္စည်းနဲ့လည်းအတူတူပဲဒါကြောင့်ဒီခြေကနေပြန်ပြန်ပြန်ဒါလေးမှတ်ထားဒါလေးဒီနန္ဒပစ္စည်းနားလေတာနတ္တိပစ္စည်းဝိကလပစ္စည်းအတူတူပဲနတ္တိပစ္စည်းရောဝိကလပစ္စည်းရောကြာပါဠိကိုချင်းချင်းလေးဟောသွားနန္ဒပစ္စည်းသမဏေရပစ္စည်းအကျယ်ကြီးဟောသွား ဒါမျိုးဖြစ်စရာအတူတူပဲသူကတော့နန္ဒရပစ္စည်းကတော့ကာလခြားမရှိဘဲနဲ့ခြေစုတတ်တဲ့သဘောပေါ့နတ္ထိပြာဆိုတော့ရှေ့ကစိတ်ကချုပ်ပြောက်သွားမှနောက်ကစိတ်ကဖြစ်ပေါ်လာအဲတော့အဒီဒဝင်ချုပ်ပြောက်သွားပြီဆိုနတ္တိတတ္တိနဲ့နောက်ကဘုံကဘုံကဆရဏပေါ်လာတယ်အမျိုးပေါ့ ဘုံကိုစီဘုံကဆလနာချုပ်ပြောက်သွားပြီဆိုမှနောက်ကဘုံကိုပိစိတာဘုံကဘုံကိုပိစိတာစိတ်ကပေါ်လာတော့ဥပတိပင်ပေါ့ရှေ့ကစိတ်မရှိတော့မှနောက်ကစိတ်ကဖြစ်ပေါ့နတ္တိပစ္စယတတိမြေကျေစုပြုရှေ့ကစိတ်ချုပ်ပြောက်သွားလုံးဝကင်းသွားမှ နောက်တော့နောက်ကစိတ်ကဖြစ်ပေါ့ကျေစုပြုအကြောခုနဝိထိဇေယလည်းပြမယ်နော်ဒါက အဲ့ဒီနှစ်ခုကြည့်ရမယ်ဝီရိဇာကိုကြည့်မယ်ဝီရိဇာလည်းပေါ်ထားမယ်ဝီရိဇာနဲ့ဝီရိဇာဒီဘက်ကဘယ်ဘက်ကဝီရိဇာနဲ့အဲ့ဒီကလေးနှစ်ခု ရှင်းပြမယ်ပွဲပြမယ်အဲ့ဒီမှာနန္ဒပစ္စည်းမှာဘုန်းကြီးဟောသွားတာလေးကြည့်မယ်နန္ဒပစ္စည်းကြတော့ပထမဆုံး သူကတော့သူကနံခန္ဓာပြည်အကြောင်းပစ္စည်းတရားလည်းနံတရားပဲအကျိုးပစ္စည်းတရားလည်းနံတရားပဲသူကနံချင်းချင်းကျေစုပြုလို့အဲတော့နံတရားတွေကိုစိတ်တွေကိုပေါ့နော်ဓာတ်အနေနဲ့ခွဲလိုက်တယ်သကုညာနာဓာတ်သကုညာကသကုညာတွေ့ရသကုညာနာဓာတ်သောတာဝိညာဉ်တွေကသောတာဝိညာဏဓာတ်ခန္ဓာဝိညာဉ်တွေကခန္ဓာဝိညာဏဓာတ်ဇေဝဝိညာဉ်တွေကဇေဝဝိညာဏဓာတ်ကာယဝိညာဉ်တွေကကာယဝိညာဏဓာတ် ပိစဥဇာနတမဏိဆိုင်လူရမနောတာပေါ့ဉာဏ်နဲ့စိတ်ကြမနောဉာဏတာအဲ့ဒီလိုနော်ခုနပိစရဝိထိလေးခုနဝိထိလေးပါပြန်ပြမယ်နော်ဝိထိစရာနဲ့ကြည်ရမယ်သုံးခုရှင်တွဲကြည့်မှပို့ပြီးရှင်းအဲ့လိုဓာတ်တွေကလည်းခွဲထားရအောင်မယ်ဒီဒီအနန္တပစ္စည်းကိုလေ့လာတဲ့ခါကျဓာတ်တွေကလည်းမခွဲတိုင်းလည်းအဲ့ဒီမှာလည်းနည်းနည်းခက်တတ် အဲ့ဒီကတော့ခုနပကိသမုတ်စီပိုင်းတွေပါလေလေ့လာဖို့ထားရင်တော့ဒီဓာတ်တွေကလည်းလွယ်သွားပါတယ်သမုတ်စီပိုင်းကိုမလေ့လာဘူးရင်တော့ဒီဓာတ်ကလည်းခက်နေမှာပေါ့အဲ့တော့ဘာဖြစ်ဖြစ်ခုနလိုမှလည်းသကုဉ္ဉ္တွေကသကုဉ္ဉ္နတသောတာဉ္ဉ္တွေကသောတာဉ္ဉ္နတခန္ဓာဉ္ဉ္တွေကခန္ဓာဉ္ဉ္နတဇေဝဉ္ဉ္တွေကဇေဝဉ္ဉ္နတကာဝဉ္ဉ္တွေကကာဝဉ္ဉ္နတပြစ္ဆောဇာတာမရိဆိုင်တွေကမနောတနော်ကြံတဲ့စိတ်တွေပေါ့ပြစ္ဆောဇာတာမရိဆိုင်တွေ ပြီးတော့ဒုပိဇဝဉ္ဇဉ်တစ္ဆေခုနသဝိညာဏတာသောတောဉ္ဇဏတာကာနဝဉ္ဇဉ်ဇေဝဉ္ဇဏကာဝဉ္ဇဉ်ဒီဟာတွေအလုံးချိန်လိုက်ဉာဏ်နဲ့86ပါးသောစိတ်တရားမနောဝဉ္ဇဏတာဟောဒီနန္ဒရပစ္စည်းကြအဲ့ဒီလိုဟောသွားတယ်ပရမသကုဉာဏတကြည်လိုက်ခုနဆရာထဲမှာဒီဒီပိုင်းဒီသုံးပိုင်းမှာကြည်တာသကုဉ္တံတရားတန်နေရနာနော်သောတာဝိညာဉ်တံပတိဆိုင်တန်နေရနာ ကာနဝိညာဉ်တံပတိဇံတာနေရဏဇေဝဝိညာဉ်တံပတိဇံတာနေရကာယဝိညာဉ်တံပတိဒီဟာသုံးခုပဲဓမ္မမူတာသဝိညာဏတသဝိညာဏတလေးကြည့်ပြဘုရားပါဟောလေသဝိညာဏဓာတုတန်တံပြုတကတာသာဓမ္မဒီသဝိညာဉ်ဒီတဲ့တတဖြစ်တာမဟုတ်သဝိညာဉ်စိတ်ဖြစ်ရင်တပ္ပစေစေဘုနာတံ ဒါကြတော့ဘုရားစိတ်စိတ်လေးမှာအန္တမြေတကသဓမ္မအရောက်မှဖြတ်ရောက်ပြီးသကုညာဒီနဘောကိုဖြတ်ရအောင်သကုညာနာလူအန္တမြေတကသဓမ္မတော့ဒီတဘောလုံးပေါင်းရရအောင် သုခဉာဏဓာတုတန်တမြုတ်တကသဓမ္မဒါကအကြောင်းတရားပေါ့ဒီသုခဉာဏ်နဲ့စေစေတသိက်တွေချုပ်ပြောက်သွားပြီဆိုရင်ဘာလာလဲတံပတိဆိုင်လာဒီတံပတိဆိုင်နဲ့ပြင်စရဝဇံပေါ့နော်ဒီတံပတိဆိုင်နဲ့ဒီပြင်စရဝဇံတော့ဘုရားပါဟောလဲမနောတဒါပဲကိမ့်ပိုင်းသင်ခဲ့ပြီပေါ့အဲ့ဒီတံပတိဆိုင်တွေလို့ကြည့်ပြဘုရားပါဟောလဲမနောဓာတု ဟုတ်လားစကုညင်တဲ့စိတ်ပျောက်သွားပြီစကုညင်စကုညင်စိတ်စေတသိက်တွေပျောက်သွားပြီဆိုရင်နာတိပစ္စည်းတွေနဲ့ပျောက်သွားပြီဆိုရင်ဟုတ်လားနာတိဆရာတတ်ပြီးနောက်ကိုကျေစုပြုလိုက်တာတန်ဖြစ်ပေါ်လာစကုညင်စိတ်ရတတ္တိကင်းသွားမှာနောက်ဒီစိတ်စိတ်ဆိုတာဖြစ်တယ်မကင်းမချင်မဖြစ်ဘူးဒါဝိကတပစ္စည်းလို့ခေါ်တယ်ဒါကြောင့်မနောဓာရုတန်တမြေတကသာဓမ္မ တမရိဆိုင်တွေကသူရဖြစ်တော်မူသူနဲ့အတူစေတသိက်တွေဖြစ်တယ်ဒီမှာကြည့်လိုက်တမရိတမရိဆိုင်တွေတန်ဟုတ်လားသဗ္ဗညနာတာတုတန်တပြုတကသဓမ္မပြီးတော့မှတမရိဆိုင်ပေါ့တမရိဆိုင်တွေအတွက်ကိုမနောဓာတုဒီလိုဟောတယ်ဒီတမရိဆိုင်တွေမှာ စေတသိက်တွေစန္ဒပီတိဝိရိယဉာဏ်မစီ ဒါလေးကြည့်ပြီးတော့တန်တမြုတကာသဓမ္မဒါတတွဲတည်းပဲเนาะဒီလိုကြည့်နန္ဒပစ္စေနပစ္စယောသုံးဖို့သမန္တပစ္စေနပစ္စယောမနေ့ကပြောတဲ့နတ္တိပစ္စေနပစ္စယောဒီနေ့ပြောတဲ့ဝိကတပစ္စေနပစ္စယောဒါပဲတွေ့လို့ပဲဒါကသကုဝိညာဉ်စိတ်နဲ့သံပရိဆိုင်ဒီနှစ်ခုကိုကြည့်တာရှေးစိတ်ကမရှိတော့လို့နောက်ကသံပရိဆိုင်ဖြစ်ပါ စိတ်စိတ်ရဲ့အစွမ်းတတ္တိကင်းသွားလို့ဝိကတဆိုကင်းနောက်ကတံပိဆိုင်စိတ်ဆိုတော့ပေါ်လာတယ်ဒါပြောတယ်နောက်တံပိဆိုင်နဲ့တန်နေတဲ့နာဒါဆက်ကြည့်မယ်နော်ပိဆိုင်ဖြစ်တဲ့လိုက်တော့ရွယ်ပြီးတော့မနောဓာတုတံပိဆိုင်ဆိုတော့မနောဓာပစ္စဥဇာနဲ့တံပိဆိုင်တွေကိုမနောဓာဒီတံပိဆိုင်တွေကလည်းသူ့ရဖြစ်တော်မူစေတသိက်တွေပါတယ် စေတသိက်တရားပါသန္ဓဗီဒီဝီရိယဉာဏ်သမစတိ30ပေါ့အပေါ်မှာဆရာလေးလည်းလှမ်းပြောကြည့်လိုက်အဲ့ဒီတာမဏိဆိုင်ကြည့်ဘုရားပါဝလဲမနောဓာတုဒီသူနဲ့ရှင်မောရှင်မအတူတူကပြည့်တဲ့စေတသိက်တန်တပြေကသာဓမ္မဒီသံဝီရိယဉာဏ်သမစတိ30ပေါ့နော်အဲဒီတာမဏိဆိုင်ဟုတ်လားရှိနေတဲ့မြာကလပလို့တန်နေတဲ့ တမဏိဆိုင်မရှိတော့မှကြောက်သွားတဏိဒစိတ်ဆိုတာဖြစ်ပေါ်လာဒါကြောင့်ဈာကလာအခြားမရှိဘဲနဲ့ကျေးဇူးပြုရတဲ့အတွက်အနန္တရာအန္တရာမျိုးဒီဆိုင်လုံးဝချုပ်သွားမှအတ္တိနဲ့တန်တိရဏဆိုဖြစ်တန်တိရဏကြတော့ဘုန်းကြီးတို့ဘာပြောသွားလဲမြတ်စွာဘုရားကဉာဏ်နဲ့စိတ်တွေပေါ့နော် ဒီတွေးပဇာဝိညာဉ်တယ်ဆဲတို့ဣဇရာဝဇာတမ္ပတိဆိုင်တွေးမှာတို့ကဉာဏ်နဲ့စိတ်16ခုပေါ့တဏိရဏတို့ဟုတ်ထောတို့အနောရဝဇံတို့ဇောတို့တရားယုံအစယုံဒီစိတ်တွေအလုံးကိုတော့မနောဝိညာဏဓာတ်ဘုရားတောင်းထားတယ်နောက်ကတဏိရဏကြည့်ပြီးတော့တမ္ပတိဆိုင်ကြည့်ပြီးဘုရားပါဟုတ်လဲမနောဓာတုတမ္ပတိဆိုင်နဲ့အတူတူကဖြစ်တဲ့စေတသိက်တွေကြည့်ပြီးတန်တံပိလကဇာဓမ္မ အဲ့ဒီဒီလိုကြည့်လို့လည်းရပါတယ်တာမတိဆိုင်တွေနဲ့တာနေတယ်နော်ဟမ်သူနောက်ကဘာဖြစ်လာလဲရှေ့ကတာမတိဆိုင်ချုပ်ပြောက်သွားရင် မရှိတော့လို့ရှိရင်ကင်းသွားရင် နောက်ကတာနေနာစိတ်ဖြစ်လာတယ်ဒါကိုမနောဝိညာဏဓာတုယာတန်တမြေတကာနိယဓမ္မနာတန်နိယစိတ်ကလည်းသူ့ရဲ့ဖြစ်တော်မူစေတသိက်တွေပါဖြစ်ပေါ်လာတဲ့အတွက်အနောဝိညာဏဓာတုတန်တမြေတကာသဓမ္မအနန္တရပစ္စေနာပစ္စောတမန္တရာပစ္စေနာပစ္စောပြီးတော့ ခုနကဘုန်းကြီးတို့ပြောတယ်နတ္ထိပစ္စေနာပစ္စယောဝိကတပစ္စေနာပစ္စယောဒီလိုတောင်းဟောသွားလို့ရတူးနာမလို့ဒီကွက်လေးပဲကြည့်အောင်နော်ဒီသုံးကွက်လေးအခုဇက်ကွင်းရင်တာမရိဇိုင်းတာဏိတာဒီသုံးခုပြီးသွားပြီပေါ့ဒီနေရာမှာပဲသောတာဝိညာဉ်တာမရိဇိုင်းတာဏိရဏသောတာဝိညာဉ်တွဲပါဟောလဲဒီမှာကြည့်လဲသောတာဝိညာဏဓာတုသူနဲ့စေတသိက်တွေပါတယ်အတူဖြစ်တယ် တန်တမ်းမြုပ်တကစတမဟောသောတာဝိညာဉ်စိတ်မှာတော့မှာဗျာတမ္ပရိဆိုင်ဒီတမ္ပရိဆိုင်လေးကြည့်ပြီးတော့မနောဓာတုတမ္ပရိဆိုင်ကလည်းသူနဲ့အတူ ရှင်မောရှင်မစေတသိက်ပါတယ်တန်တမ်းမြုပ်တကစတမအနန္တရပစ္စေနာပစ္စယောဒီနေ့ပြောရဆိုရင်နတ္တိပစ္စေနာပစ္စယောဝိဒပစ္စေနာပစ္စယောဒီလိုမှအဲတဏိရဏပဲတမ္ပရိဆိုင်ပြီးတော့တဏိရဏဖြစ်လာတယ် တမ္ပရိဆိုင်ကိုကြည်ပြီးတော့မနောဓာတုတမ္ပရိဆိုင်ဆိုမနောဓာသူနဲ့အတူဖြစ်တဲ့စေတသိက်ကိုတန်တမ်းပြတကားစာမှာသူနောက်ကတန်ဒီရဏဖြစ်တယ်အဲကြောင့်မို့တန်ဒီရဏကိုမနောဉာဏဓာတုသုံးတယ်မနောဉာဏဓာတုတန်တမ်းပြတကားနိစ္စဓမ္မနံနန္ဒရာပစ္စေနာပစ္စယောတမန္ဒရာပစ္စေနာပစ္စယောအဋ္ဌိပစ္စေနာပစ္စယောဝိကတပစ္စေနာပစ္စယော ဓာတိကရှေ့စိတ်မရှိတော့လို့မရှိတဲ့ဟုတ်လားမရှိတော့လို့နောက်စိတ်ဆိုဖြစ်ပုံတယ်ရှေ့စိတ်ကတတ္တိတွေကင်းသွားလို့နောက်စိတ်ဆိုပြောပါရှေ့ကတတ္တိရှေ့စိတ်တတ္တိမကင်းတဲ့နောက်စိတ်မပေါ်ဘူးဒါမျိုးလည်းမှတ်ထားဒါကသောတာဝိညာဉ်တံပတိဆိုင်တန်နေတာပြီးသွားပြီဂာနဝိညာဉ်တံပတိဆိုင်တန်နေတဲ့နာဒီပုံစံတိုင်းမဟုတ်တာပဲဒီသုံးခွက်လေးပဲကြည်ပြီးတော့ဟောသွားတာပဲ အသုံးလုံးလေးတော့သိထားတော့သောတာဝိညာဉ်စိတ်ကခန္ဓာဝိညာဉ်စိတ်ကတော့ဓာတ်ရခေါ်တာခန္ဓာဝိညာဏဓာတုသူ့ရှင်မောရှင်မဲ့စိတ်တွေကိုတန်တမ်းမြုပ်တကစဓမ္မသူနောက်ကဖြစ်တဲ့တမ္ပတိဆိုင်တွေကြောင့်မနောတာပေါ့နောဓာတုယတမ္ပတိဆိုင်မှာစေတသိက်တွေအတူတကွဖြစ်တယ်ဒီစေတသိက်တွေကိုတန်တမ်းမြုပ်တကစရာဓမ္မနံနန္ဒရာပစ္စေနာပစ္စယောဓမ္မနရာပစ္စေနာပစ္စယော နတ္ထိပစ္စေနပစ္စယောဝိကတပစ္စေနပစ္စယောဒီလိုခွဲလို့ခန္ဓာဥဉ္စိတ်ပျောက်သွားမှ မရှိတော့မှတမ္ပရိဆိုင်စိတ်ဆိုဖြစ်ပေါ်တယ်ကာဏဝิญဉ်စိတ်တတ္တိစိတ်ရတတ္တိကင်းသွားမှနောက်ကတမ္ပရိဆိုင်စိတ်ကပေါ်တတ္တိမကင်းသေးမပေါ်သေးဘူးနော်ကာဏဝิญဉ်စိတ်မရှိတော့မှ ဟိုလားနောက်ကတံပတိဆိုင်ဖြစ်နတ္ထိပစ္စယတတ္တိဖြစ်ခြေစုပြုတဲ့သဘောကိုပြောတာခန္ဓာဝိညာဉ်နဲ့စိတ်ကင်းသွားမှဆိုတော့ဒါနောက်ကတံပတိဆိုင်ဖြစ်ပေါ်တယ်ဆိုတော့ဒါဝိကတတတ္တိနဲ့ခြေစုပြုတဲ့သဘောကိုပြောတာခန္ဓာဝိညာဉ်အတွက်ပြီးသွားပြီဇေဝဝိညာဉ်အတွက်လည်းဒီနာမှာဇေဝဉ္ဉ္တံပတိဆိုင်တံလေနာဇေဝဝိညာဏဓာတုတံတံပြုတ္တကာသဓမ္မပါဠိလေးလည်းမှတ်မှန်ကန်ကန်ယုတ်တပစေနော် ဟောဒါအကြောင်းတရားပဲဂျိုတရားကျတော့နောဓာရိယတံသမိရကနိသဓမ္မနံနန္ဒရပစ္စေနပစ္စယောသမနန္ဒပစ္စေနပစ္စယောနတ္တိပစ္စေနပစ္စယောဝိကတပစ္စေနပစ္စယောအဲ့ဒီနောက်ကဂါနစေဝဝိညာဉ်စိတ်တမ္ပတိဆိုင်တာနိရဏသူနောက်ကတမ္ပတိဆိုင်နာတာနိရဏအတွက်အနောဓာတုတံသမိရကသဓမ္မတမ္ပတိဆိုင်အတွက် တဏိရဏအတွက်မနောဝိညာဏတာရိယတံသံမိတကအနိစ္စဓမ္မနံနန္ဒရပစ္စေနပစ္စယောသမနရပစ္စေနပစ္စယောနတ္ထိပစ္စေနပစ္စယောဝိဒပစ္စေနပစ္စယောတူတယ်နော်တူလို့ဒီမှာပေါင်းပြောကြအဲဇေဝဝိညာဉ်စိတ်ပြီးသွားပြီကာယဝိညာဉ်စိတ်ကြည့်လိုက်ကြအောင်ကာယဝိညာဉ်စိတ်ဒီနေရာဒီသုံးကွက်ပဲကြည့်မယ်နော်ကာယဝိညာဉ်စိတ်တံပရိဆိုင်တာနိရဏ ကာဝိညာဉ်စိတ်ကိုတော့မြတ်စွာဘုရားဒီပါဠိတိုင်းတိုင်းရိုက်တောင်းတာကာယဝိညာဏဓာတုသူရှင်မောရှင်မြတ်စေတိတေတဗ္ဗစေတသံနဲ့စေခုနှစ်ခုဒါဝတန်တံပြေတကာသဓမ္မကာနောကာယဝိညာဉ်စိတ်မရှိတော့ဘူးချုပ်ပြောက်သွားပြီဆိုရင်နောက်ကတမ္ပတိဆိုင်ကဖြစ်ပေါ်လာဂျာကလည်းအခြားမရှိဘူး တမ္ပရိဆိုင်စိတ်ကိုမနောဓာတုတန်တံပြုတကစားဓမ္မအခြားမရှိဘဲနဲ့ကျေစုပြုတတ်တဲ့အနန္တရပစ္စေနာပစ္စယောသမန္တရာပစ္စေနာပစ္စယောရှိကကာယဝိညာဉ်နဲ့စိတ်မရှိတော့လို့နတ္တိပစ္စယတတ္တိပြနောက်ကတမ္ပတိဆိုင်စိတ်ဖြစ်ပေါ်လာအောင်ကျေစုပြုတဲ့အတွက်နတ္တိပစ္စေနာပစ္စယောရှိကကာယဝိညာဉ်စိတ်ရတတ္တိတွေကင်းသွားမှနောက်ကတမ္ပတိဆိုင်စိတ်ဆိုတာဖြစ်ပေါ်လာတဲ့အတွက် ဝိကတပစ္စေနာပစ္စယောဒီလိုမှတ်မယ်ပြီးတော့နောက်ကတံပရိဆိုင်နဲ့တန်ဒီရဏဆက်ကြည့်မယ်တံပရိဆိုင်တွေဖျားပါအောင်လေမနောဓာတုသူနဲ့ရှင်မောရှင်မဲ့ဆန္ဒပီတိဝိရိယကျင့်နဲ့အညာသမစီတွေ10ပါးဒါအတွက်တန်တံမြုပ်တကာစဓမ္မနောက်ကတန်ဒီရဏစိတ်တွေမနောဝိညာဏဓာတုယာသူနဲ့ရှင်မောရှင်ပဲခုနလိုတူတူပဲဆန္ဒပီတိဝိရိယကျင့်နဲ့အညာသမစီတွေ10ပါး တန်သားပြေတကားစဓမ္မခြားမရှိဘဲနဲ့ကျေစုပြုတဲ့အတွက်အနန္တပစ္စေနာပစ္စယောသမန္တရာပစ္စေနာပစ္စယောရှိကစိတ်မရှိမှနောက်ကစိတ်ဖြစ်တဲ့အတွက်နာတိပစ္စေနာပစ္စယောရှိကစိတ်တတ္တိကင်းသွားမှနောက်စိတ်ဆိုတာဖြစ်ပေါ်တဲ့အတွက်ဝိကတပစ္စေနာပစ္စယောဟောဒီဒုဝိတုဒုဝိထီလို့ဂျုံကြည့်တဲ့အခါကျတော့ နည်းနည်းဒီသုံးခွက်ပဲပြီးသေးတာနော်ပိဿဝိညာဉ်တံပရိယတာနေတာကျန်တာတွေကျန်နေသေးတယ်အဲ့ဒီကျန်တာတွေကြတော့ဘုန်းကြီးတို့အောက်ကအနန္တပစ္စည်းကိုကြည်လိုက်ပေါ့သုခိုဉ္ဉ္တွေသောတာဉ္ဉ္တွေကာနောဉ္ဉ္စေဝမြကာဝဉ္ဉ္တွေဒီပါဠိတွေပုံဟောသွားကျန်တာတွေကြတော့ဒီ6ချက်နဲ့ပဲပေါက်ဟောဒီ6ချက်ဒီ6ချက်ကြတော့ပါဠိတတိထားမလဲဆိုတော့ကုသိုလ်ကတော့ကုသိုလ်တိုင်ဟောတယ် ဝိဘကရိယအကုသိုလ်လည်းအကုသိုလ်တိုင်ဟောတယ်ဝိဘတ်နဲ့ကရိယာကိုဖြာကတအနေနဲ့ဟောသွားဒါလေးသိထားဖို့အဲ့ဒီကြတော့ဒီဇာတိပိတာလေးနဲ့ဝေဖန်ထားတာလေးကြည်ရအောင်အဲ့ဒီကြမှာဟောဘုရားဘယ်လိုဟောသွားတာလဲဆိုသဘောပေါက်ပထမဆုံးကုသိုလ်တရားနဲ့ကုသိုလ်တရားကိုကျေစုပြုတယ်အနန္တတတ္တိတွေကျေစုပြုတယ်သဝနန္တတတ္တိတွေကျေစုပြုတယ် နတ္ထိဝိရတတ္တိဖြင့်ကျေစုပြုတယ်ဆိုတဲ့ပိုင်းမှာဇောပိုင်းကိုကြည့်လိုက်ဇောတယ်မှာဝုထောမှာဘုန်းကြီးတို့ကတတိနဲ့ညာနဲ့ကြည်တတ်စောင့်ကြည်တတ်ပြီးပေါ်သမျှအာယုန်နဲ့စောင့်ကြည်တတ်မယ်ဆိုရင်နောက်ကကုသိုလ်ဇောတွေဆောမှာပေါ့ဟောစိတ်တွေကိုအများအားလွတ်ထားမယ်တတိနဲ့ညာနဲ့တတိညာနဲ့လွတ်နေမယ်အာယုန်ဤတော်မြေကဆင်ញံနှလုံးမသွင်းတတ်ဘူးဆိုရင် အကုသိုလ်စောတွေကျစောနေမှာခုတော့ကုသိုလ်ဖြစ်တာအရင်စဟောတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုဘုရားကနတ်ပြည်မှာဟောတာဟုတ်နတ်ပြည်မှာဟောတော့ကုသိုလ်တရားတွေရင်စဟောတယ်။ဘုန်းကြီးတို့လူကြီးတို့ဘာလို့ကြတော့အကုသိုလ်တရားတွေကစဟောတာများအပြစ်တရားအရင်ပြောတာများ။ဟိုးမြမပြည်တို့နတ်ပြည်တို့ကောင်းတာတွေယူဘုန်းကြီးတို့တခြားဘာမှသူပြည်မှာဟောတဲ့တရားတွေဆိုရင်ကုသိုလ်နာကုသိုလ်အကုသိုလ်စမျောတာများ။ ဘာဖြစ်လို့အကုသိုလ်ဖြစ်များတော့နတ်တွေကြကုသိုလ်ဗြဟ္မာတွေကြကုသိုလ်ကြောင့်အချိန်အောင်ကြောင့်အဲ့ဒီရောက်သွားကုသိုလ်စဟောတယ်အဲ့တော့ပြီးရမာတွေလိုက်ကြည့်ကုသလာဓမ္မအကုလာဓမ္မဖြာကလာဓမ္မဒီလိုဟောတယ်ဒီတိုင်းမှာဒီမှာလည်းကုသိုလ်စပြီးတော့ဟောပါတယ်ပုရိမာပုရိမာကုသလာဓမ္မကိုယ့်ရဲ့တဏ္ဍာမှာတတိဉာဏ်နဲ့စောင့်ကြည့်နေမယ်ဘယ်အာယုံမဲ့တတိနဲ့ဉာဏ်နဲ့စောင့်ကြည့်နေမယ်ဆိုတော့ကဇောရီယကုသိုလ်စောဖြစ်မယ်ပရမဇော ချုပ်ပြောက်သွားရင်ဒုတိယဇောဖြစ်မယ်ဒုတိယဇောချုပ်ပြောက်သွားရင်တတိယဇောတတိယဇောချုပ်ပြောက်သွားရင်သုဒ္ဓဇောသုဒ္ဓဇောချုပ်ပြောက်သွားရင်သတ္တမဇောသတ္တမချုပ်ပြောက်သွားရင်တတ္တမဇောပေါ့အဲ့ဒီဇောတွေတဇောတွေပြောဆက်တိုက်ဖြစ်တော့အဲ့ဒီနေရာမှာဘုထောနောင်ကဖြစ်တဲ့ပထမဇောပေါ့နော်ဘုထောမှာတတိနဲ့ညာနဲ့ဘုန်းကြီးတို့ကစောင့်ကြည့်နေလိုက်တဲ့အခါကျကုသိုလ်ဘယ်အာယုံမဆိုကုသိုလ်ဇောဖြစ်တယ်အဲ့တော့ပထမဇောပေါ့ပထမဇောကိုကြည်ရွယ်ပြီးတော့ ပုရိမာပုရိမာ ကုသလဓမ္မအကုသိုလ်အဲ့ကြတော့ကုသိုလ်အကုသိုလ်တွေနဲ့တုံးတယ်နော်ဒါတတိရှိတဲ့ပုဂ္ဂိုလ်သောတာပန်တရားကနာဂာများအတွက်ရည်ရွယ်တဲ့ကုသိုလ်ဖြစ်တဲ့ပုဂ္ဂိုလ်ဒါပရမဇောကုသိုလ်ပရမဇောကုသိုလ်ချုပ်ပြောက်သွားဒုတိယကုသိုလ်ဆိုဖြစ်တယ်အဲဟိုပစ္စည်းမာနာပစ္စည်းမာနာကုသလဓမ္မနာဈာကာလခြားမရှိပဲနဲ့ကျေစုပြုတဲ့အတွက်အနန္တပစ္စည်းသမန္တပစ္စည်း ရှေးကပစ္စည်းပရမဇောချုပ်ပြောက်သွားမရှိတော့မှ နောက်ကဒုတိယဇောဖြစ်တဲ့အတွက်ဓာတိပစ္စည်းနာပစ္စည်းရောပရမဇော တတ္တိရဲ့တတ္တိတွေကင်းသွားမှဒုတိယဇောဆိုဖြစ်တဲ့အတွက်ဝိကတပစ္စည်းနာပစ္စည်းရောပရမဇောနဲ့ဒုတိယဇောဒီလိုလဲဒါပုရိမကုညောကုသလဓမ္မပစ္စည်းမနာပစ္စည်းကုသလဓမ္မနာဒုတိယဇောနဲ့တတိယဇောနဲ့ဒါပဲဒီတိုင်းပဲဟော တတိယဇောနဲ့သုဒ္ဓဇောသုဒ္ဓဇောနဲ့ပြည်စုံဇောပြည်စုံဇောနဲ့သတ္တမဇောသတ္တမဇောနဲ့တတ္တမဇောပုရိမပုရိမကုသလာဓမ္မပြည်စီမနာပြည်စီမကုသလာဓမ္မနာနန္ဒပြည်စိနာပြည်စီောဒါကတတိညာရှိတယ်ပုရိဇင်ပုဂ္ဂိုလ်တတိညာရှိတယ်သောတာပန်တရားကနာဂံပုဂ္ဂိုလ်များအတွက်ရည်ရွယ်ပြီးခေါ်ပါတယ်ပုဂ္ဂိုလ်နဲ့ဆိုင်သွားပြီနော်ဒီဇောဖြစ်မှုတွေကျတော့ ဘူရိမဘူရိမကိုရနောက်တစ်ခုသွားကြအောင်သူဇောနောက်မှာပါလာတယ်တရားယုံလာတယ်တရားယုံကပါလိမ့်လေဝိဘကရိယာခွင်တရားယုံဝိဘစိတ်တွေဇောကကုတုဒါကြောင့်မို့ဒုတိယဗရတတ္တမဇောကိုကြည့်မရပါဘူးလေပုရိမာပုရိမာကုသလာဓမ္မဒီတတ္တမဇောလေးကြည့်နောက်ကတရားယုံတစ်ခုကြည့်ပြီးတော့ပြည့်စုံမှပြည့်စုံမှနာတရားယုံပထမတရားယုံတစ်ခုကြည့်ပြီး ပိစီမာနာပိစီမာနာဗျာဂရဓမ္မနာနန္ဒရာပိစေနာပိစောတမန္တရာပိစေနာပိစေယောနတ္ထိပိစေနာပိစေယောဝိကတပိစေနာပိစေယောဒီဇောလေးကြည့်ပြီးတော့ကုသိုလ်ကံကနာဇောနဲ့နောက်ကတရားကိုကြည့်မယ်အကုသိုလ်မှာလည်းဇောနဲ့တရားရုံပဲကြည့်ရတယ်အကုသိုလ်ကြတော့ဘယ်လိုပုံကုမျိုးလဲတတိလွတ်နေတဲ့ပုံကုပုရုဇဉ်ပုံကုတွေပေါ့ဗျာတတိညာအများအားလွတ်နေတဲ့ပုရုဇဉ်ပုံကုများကြတော့ အဲအကုသိုလ်ဇောတွေကျဖြစ်တာပေါ့ဗျဒီအကုသိုလ်ဇောလည်းပထမဇောနဲ့ဒုတိယဇောဒုတိယဇောတတိယဇောတတိယဇောသုဒ္ဓဇောသုဒ္ဓဇောနဲ့တတပြစ္စမဇောပြစ္စမဇောနဲ့သတ္တမဇောသတ္တမဇောတတ္တမဇောဒီလိုဇောတစ်ခုပြောင်းလိုက်တစ်ခုပထမဇောပြောင်းလို့ဒုတိယဇောပေါ့ဒုတိယဇောပြောင်းတတိယဇောပေါ့ဒါမှဒီအကုသိုလ်ဇောတွေကြည့်ပြီးတော့မြတ်စွာဘုရားကပုရိမပုရိမဥက္ကုလဓမ္မဒါပထမဇော ပစ္စည်းမနာပစ္စည်းမနာဥလန္တမနာဒါဒုတိယသောနန္ဒပစ္စေနာပစ္စယောသမန္တရာပစ္စေနာပစ္စယောနတ္ထိပစ္စေနာပစ္စယောဥဒ္ဒပစ္စေနာပစ္စယောဒုတိယဇောနဲ့တတိယဇောလည်းဒီနည်းတိုင်းဟောမယ်တတိယဇောနဲ့သုဒ္ဓဇောဒီနည်းတိုင်းဟောမယ်သုဒ္ဓဇောနဲ့ပြစ္စမဒီနည်းတိုင်းဟောမယ်ပြစ္စမဇောနဲ့သတ္တမဇောဒီနည်းတိုင်းဟောမယ်သတ္တမဇောနဲ့တတ္တမဇောဒီနည်းတိုင်းဟောမယ်ဟောတတ္တမဇောနဲ့တရားယုံကြတော့ ဇောကအကုသို့တရားယုံကဝိဘက်ဖြစ်သွားတယ်ဝိဘက်ကိုဝိဘက်လို့တရားမသုံးဖြာကတအနေနဲ့သုံးတယ်အဲကြောင့်ဘုရားပါဟောလေပုရိမာပုရိမာအကုသလာဓမ္မအဲပုရိမာပုရိမာအကုသလာဓမ္မဒါတတ္တမဇောအကုသို့တတ္တမဇောကိုရည်ရွယ်တယ်အကုသိုလ်တတ္တမဇောနောင်မှာချက်တရားယောပထမတရားကိုရည်ရွယ်ပြီးပစ္စည်းမာနံပစ္စည်းမာနံဗျာကရဏဓမ္မနံ နန္ဒပစ္စည်းပစ္စည်းမန္တန်ထီအောင်သွားမယ်နော်ဒီအစိမ့်လေးကပစ္စည်းမန္တန်ထီအောင်မလုပ်ထားနန္ဒပစ္စည်းနာ ပြီးတော့တမန္တပစ္စည်းနာပစ္စည်းရောအဲ့ဒီလိုဒီအောက်ကအောက်ကပစ္စည်းမန္တန်ထီအောင်နော်အဲပစ္စည်းမန္တန်ထီအောင်ဒါဟုတ်ပြီအဲ့ဒါမှန်သွားပြီအဲ့ဒီလိုလုပ်အောင်ဒါကကုသိုလ်ဇောအကုသိုလ်ဇောတွေပြီးသွားပြီနော်ဉာဏ်နဲ့အပြာကရာတရားတွေပဲဉာဏ်တော့ နော်ဗျာကရဗျာကရနော်ဈာနာတွေအကုန်လုံးဗျာကရတွေအကုန်ပေါပေါင်းဟောတယ်အစအပြန်ကြည့်လိုက်မယ်ဆိုရင် နော်တိဒဘွေနဲ့ဘုံကဆလနာအာတိဒဘွေကလည်းဝိဘက်ဘုံကဆလနာနဲ့ဝိဘက်ဒီဈာနဲ့တရားတွေတကူချင်းလိုက်ချင်းအစအပြန်ကြည့်လိုက်မပို့ရှင်းတော့ဘာမှမကြံတော့အဲ့ဒါဝိဘက်ဆိုရလဲဗျာကရပဲနောက်ကဝိဘက်ကလည်းဗျာကရအဲ့ဒီဗျာကရနှစ်ခုရွေဝုရိမောပုရိမဗျာကရဓမ္မ ပစ္စည်းမနာပစ္စည်းကနာပြာရဓမ္မနာနန္ဒပစ္စည်းနာပစ္စည်းောသမနာပစ္စည်းနာပစ္စည်းောနတ္တိပစ္စည်းနာပစ္စည်းောဝိကတပစ္စည်းနာပစ္စည်းောဒါဒိဋ္ဌဘုံနာနဲ့ဘုံကဒိဋ္ဌဘုံနာဘုံကဆိုလည်းနာသုံးဘောပရိသန္တိဝိတိကြီးမြပရိသန္တိဝိပက်နောက်ဘုံ15ချက်16ချက်ဝိပက်အကုန်လုံးဒါပဲနော်ပရိသန္တိဘုံသုတိမန္တမယဗျာကတနဲ့ဗျာကတအဲ့ဒါလှမ်းမြောက်ကြည့်လိုက်ပေါ့နောက်ဒီဟာတွေ နောက်တစ်ခုကြည့်လိုက်ပါဦးဒီမှာကြည့်လိုက်ဒီမှာနောက်ဘုံငါဆလနာနိပိစရဝဆံဘုံငါဆလနာဘုံဂုပိစေတာနိပိစရဝဆံနော်ဘုံဂုပိစေတာ ကြည့်လိုက်ရင်ဝိပက်ပိစရဝဆံကြည့်လိုက်ခရိယာဒါဗျာကရနဲ့ဗျာကရပဲဒီပထမဆုံးပုရိမပုရိမဗျာကရမပိစီယံပိစီယံဗျာကရဓမ္မနာနန္ဒပိစေနာပြောဒီတော့ပါသွားပြီနော်ဒီခုနပိစောင်းရင်တောင်းတဲ့တန်เนี่ยဒါပြောပြီးသား ။နောက်ဒီမှာဗာကြောင်းလဲဆိုတန်နေရဏနဲ့ဝုတ်ထောတန်နေရဏကလေတန်နေရဏနဲ့ဝုတ်ထောတန်နေရဏကဝိပဲဝုတ်ထောလည်းဝိပဲဒါဗြဟ္မပိုက်တယ်မှာပါတယ်ပုရိမာပုရိမာပြာကဓမ္မပစ္စည်းမာနာပစ္စည်းမာနာပြာဓမ္မနာနန္ဒပစ္စည်းနာပြောဒါတွေကုန်ပါသွားတယ်နော်။နောက်ဒီဘက်ပိုင်းကတရားယုံတရားယုံနဲ့ဒုတိယတရားယုံနဲ့နောက်ဆုံးပဝင်ပေါ့ဗျာဒုတိယတရားယုံလည်းဝိပဲ ပြီးနောက်ကဘုံရလည်းဝိပက်ဒါကြောင့်ပုရိမပုရိမပြပစ္စည်းမပစ္စည်းမပြရန်ဓမ္မနာနန္ဒပစ္စည်းနာပစ္စည်းရောနော်ဘဝင်တော့ဟုတ်လားဘဝဘဝတွေမသိမချင်းဘဝင်တွေဖြစ်နေမယ်အဲဒီနောက်သေဂာနိကလာသုတိစိတ်ဖြစ်တယ်ဘဝင်ကြီးကဝိပက်သုတိစိတ်ကလည်းဝိပက်ဒါကြောင့်မို့အဲဒါလည်းပထမပုရိမပုရိမပြရန်ဓမ္မပစ္စည်းမပစ္စည်းမပြရန်ဓမ္မနန္ဒပစ္စည်းနာပစ္စည်းဒီထဲမှာပါသွားတယ် ဒီမှာဗာလေးကြာနေလဲဆိုတော့ဘုန်းကြီးတို့ပူရိမောင်တွေကဒီမှာဒီပြာဝိရနှစ်ခုကြာနေတယ်ဇာတာနောင်ကုသိုလ်ဖြစ်မယ်ဇာတာနောင်အကုသိုလ်ဖြစ်မယ်ဒါကြတော့ဝုထောစောဝုထောစောဒီဟာလေးကြည့်ဝုထောဆိုတော့ဗာလေကရိယာစိတ်မနောဝဇံဝုထောဆိုမနောဝဇံမနောဝဇံကကုသိုလ်ဝိဘကရိယာခေါ်ရင်ကရိယာပေါ့ကရိယာကိုမြတ်စွာဘုရားပါသုံးတယ်ကြာကရလို့သုံးတယ်ပုရိမပုရိမကရိယာပြကရိယာပုရိမပုရိမပြာဝိရဓမ္မ ဒီလိုခွဲနောက်ကဘုဒ္ဓကတတိညာရှိမဲ့ဆိုဒီဇောကပါပဲကုသိုလ်ဇောဖြစ်တာပေါ့အဲ့ဒါကြောင့်ပုရိမာပုရိမာပြာတော့ပြစ္စည်းမပြစ္စည်းမကုသလနာဓမ္မနာဘုထောကုသိုလ်ဇောကိုရည်ရွယ်တယ်အန္တပစ္စေနာပစ္စယောသမန္တရာပစ္စေနာပစ္စယောနတ္တိပစ္စေနာပစ္စယောဝိကရပစ္စေနာပစ္စယောဟောဒါဘုဒ္ဓဇင်တော် ဟိုတတိညာရှိတဲ့ပုရုဇဉ်သောတာပန်တရာက နာဂံဒီပုဂ္ဂိုလ်တွေပြောရည်ရွယ်တယ်။ဟောတတိလွတ်နေတဲ့ပုဂ္ဂိုလ်ပုရုဇဉ်ပုဂ္ဂိုလ်တွေအန္တပုရုဇဉ်ပုဂ္ဂိုလ်ကြအကုသိုလ်ဇောတွေအများအားဖြင့်အဲ့ဒီလိုပုဂ္ဂိုလ်မျိုးကြောင့်ဟုတ်ထောမနေအာယောနိတော်မနေတိကာရပြီးတော့အကုသိုလ်ဇောတွေဖြစ်တယ်။ဒီဟုတ်ထောနဲ့အကုသိုလ်ဇောကိုကြည့်ပြီးတော့ပုရိမာပုရိမာဗျာဒဓမ္မပိစီမနာပိစီမနာအာဂုဒလနာဓမ္မနာနန္ဒရာပိစီနာပိစီယော နော်ရေတံရေတံဓမ္မအနန္တရာရေတံရေတံဓမ္မနာအနန္တရာရေဓမ္မဥပိ္ပဇန္တိခုနကနတ္တိပစ္စည်းနဲ့အဲ့ဒီဒေဗေခတ်ဆင်တယ်အဲ့ဒီဟာလေးဘုန်းကြီးအောက်ကလေးနေတရားလေးဖတ်ပြမယ်ရေတံရေတံဓမ္မနာအနန္တရာရေဓမ္မဥပိ္ပဇန္တိစိတ်ဓာစေတသိကဓမ္မရေတံရေတံဓမ္မနံအကျင့်ရှိရှိ၌ဖြစ်ကုန်သောစိတ်စေတသိက်တို့၏ ရှေ့စေတသိက်တရားတို့ဤအနန္တရာချမ်းမနိုင်ရေဓမ္မနောက်နောက်နဲ့ဖြစ်ကုန်သောစိတ်ဓာစေတသိက်ကဓမ္မစိတ်စေတသိက်တရားတို့သည်ပုပ္ပိဇန်ဤဖြစ်ကုန်၏ဒီဒီဓမ္မရှေ့ရှေ့၌ဖြစ်ကုန်သောယာနာတို့၏သုတိကျင်သောစိတ်စေတသိက်ပစ္စည်းတရားတို့သည်ဒေတံဒေတံဓမ္မနာနောက်နောက်၌ဖြစ်ကုန်သောယာနာတို့၏သုတိစိတ်နှင့်တကွာစိတ်စေတသိက်ပစ္စုပန်တရားတို့အား နန္ဒပစ္စေနာနန္ဒပစ္စယတတ္တိဖြင့်ပစ္စယောဥပါရကောကျေစုပြုတတ်သည်ဟောဒီဖြစ်၏အဲ့ဒီဒိဋ္ဌိနဲ့ခုနကနတ္တိခုနနတ္တိပစ္စည်းလေးနည်းနည်းဖော်ပြဆောင်အဲ့ဒီအောင်နာလေးဒီဒိဋ္ဌိကိုအနက်ပေးတာလေးတူလို့ဒိဋ္ဌိတူတာကိုပြောပြခြင်းပါနော်နတ္တိပစ္စည်းကခုနအပေါ်ဆုံးနာလေးခြံတယ်ဒီတိုင်းမှာနားထောင်လိုက်ပေါ့ဒါလေးနဲ့ခုနနတ္တိပစ္စည်းဒိဋ္ဌိတူတဲ့ဆွေကြောင်း နာတိပိစောတိတမနုပ္ပန္နနာစေတသရိကနာဓမ္မနာနာတိပိစေနာပိစယောနော်ခုနပါဠိလေးအောက်ကခြေသားယံဓမ္မနာအဲ့ဒီပါဠိလေးပေါက်တာအဲ့ဒါနဲ့ပြခြင်းအပေါ်နဲ့နဲ့တင်တော့ဟွန်းနာတိပိစောတွေကနေအဲ့ဒါလေးအညာမလို့အိဗေနေတရားလေးဖတ်ပြအောင်နော် သမဏနိရုဒ္ဓမိမိချမ်းမင်နဲ့ကောင်းစွာချုပ်ကုန်ပြီးတော့ စေတစေတသိကဓမ္မစေစေတသိဖြစ်ကုန်သော စေတစေတသိကစေစေတသိဖြစ်ကုန်သောဓမ္မယနာတို့သုတိခြင်းသောနာခန္ဓာပစ္စည်းတရားတို့သည် အတုပ္ပန္နနာမိမိနှင့်တူဖြစ်ကုန်သော စေတစေတသိကနာစေစေတသိဖြစ်ကုန်သောဓမ္မနာယနာတို့သုတိစိတ်နှင့်တကွနာခန္ဓာပစ္စုပန်တရားတို့ဟာနတ္တိပစ္စေနာနတ္တိပစ္စယတတ္တိဖြင့် ဝိကတပစ္စည်းနာဝိကတပစ္စယတတ္တိဖြင့်ပစ္စယောဥပကရကောယေစုပြုတာတိဟောတိဖြစ်၏အာသူတို့လေးပစ္စည်းဟာတူတဲ့အတွက်ဒီလိုပဲပေါင်ပြောအောင်နော်အဲတော့ဒီမှာဘုန်းကြီးတို့မှတ်စုလေးနဲ့ရှင်းပြမယ်နော်ပါဠိတော်လေးခဏထားလို့ရပါတယ်ဒီဒီဝိဓိစရာလေးတော့ထားခဲ့ဝိဓိစရာလေးတော့ခြံထားမယ်တစ်ဖက်ကနေပြီးတော့ဘုန်းကြီးတို့မနေ့ကကြံခဲ့တဲ့အိဗေမတ်စုလေးဆက်ကြည့်မယ်နော် နေရာဘုန်းကြီးတို့နတ်တိပစ္စည်းရောအောင်မှာဆုံးမစကားလေးပေါ့အသေးကြက်ချင်းနဲ့အသေးချောင်းချင်းအသေးချောင်းချင်းဒီစင်အားလေးအဲ့ဒါလေးပြခုနကဝီဒီဇာလေးလည်းကြည့်မယ်နော်ဝီဒီဇာလေးကြည့်လိုက်တဲ့အခါကျတော့ဝီဒီဇာမှာကျတော့ဘုန်းကြီးတို့ဗာတွေ့လဲဆိုတော့စိတ်တွေဟာ ဒိဋ္ဌဝင်ဘုံကစရဏဘုံကုပ္ပိစေတဒိဋ္ဌဝင် ချုပ်ပြောက်သွားမှအဒိဋ္ဌဝင် မရှိတော့မှနောက်ကဘုံဘုံကုဘုံကစရဏဆိုဖြစ်တယ်ဘုံကစရဏမရှိတော့မှဘုံကုပ္ပိစေတဖြစ်တာဒီနည်းအားပြောရင်ဒိဋ္ဌဝင်စိတ်လေးရဲ့တတ္တိကင်းသွားမှဘုံကစရဏဆိုဖြစ်ပေါ်လာမရှိတော့မှယေရှုပြုတာကိုနတ္တိပစ္စယတတ္တိပစ္စယ ဒီတဝင်စိတ်တွေကင်းသွားမှကျေစုပြုတာကိုဟုတ်လားအောက်နာလည်းမခုနမှန်နေအသေးချောင်းနေကြဒါမှန်အဲ့ရပေါ်တာကင်းသွားမှနောက်စိတ်တွေကအဲ့လိုဖြစ်တာရှေ့စိတ်တွေချုပ်ပြောင်းမရှိတော့မှနောက်စိတ်ဖြစ်တယ်ရှေ့စိတ်ကတတ္တိကင်းမှနောက်စိတ်ဖြစ်တယ်စိတ်ဖြစ်စင်တယ်အဲ့လိုဘာဖြစ်လို့ဒီစိတ်တွေကဒီလိုဖြစ်လဲဆိုဘုန်းကြီးတို့တွင်းတဏ္ဍာမှာမျက်စိနားတွေကကိုယ်စိတ်ရှိတယ်ဒါရ6ပါးအပြင်မှာအာယု6ပါးရှိတယ် ရူပအောင်တရအောင်ခန္ဓာရတာယဘုဒ္ဓဘောင်ဓမ္မယုံဒါရ6ပါးနဲ့အပြင်မှာရှိတဲ့အတွင်းတဏ္ဍာမှာရှိတဲ့ဒါရ6ပါးနဲ့မျက်စိနာလျာကိုယ်စိတ်နဲ့အပြင်တဏ္ဍာမှာရှိတဲ့ရူပအောင်တရအောင်ခန္ဓာရတာယဘုဒ္ဓဘောင်ဓမ္မယုံအဲ6ပါးပေါင်းစုံတိုက်ဆိုင်မိလာတဲ့အခါကျတော့အသိစိတ်6မျိုးဖြစ်လာတယ်သကုဉ္ဉ္စိတ်သောတာဝဉ္ဉ္စိတ်ကာဏဝဉ္ဉ္စိတ်စေဝဝဉ္ဉ္စိတ်မနောဒရဝိထိကြောင့်မနောဝဉ္ဉ္စိတ်အဲ့ဒီလိုဖြစ်ပေါ်လာ အတိဝိညာဉ်စိတ်6ပါးဖြစ်လာဒီစိတ်တွေကဘုန်းကြီးတို့ဘယ်ပုဂ္ဂိုလ်မဆိုဘူးမွေးရာနေတေသီတံတတ္တဝါတွေတဏ္ဏမှာမွေးမွေးရာမှာတေသီတံမပြတ်ဖြစ်ပေါ်ဖြစ်ပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဒီတိုင်းဆက်ဖြစ်အဲ့ဒီလိုလဲပေါ်ပြီးပြောဖြစ်နေတယ်ပြီးတော့ကိုယ်ဆင်းရဲစိတ်ဆင်းရဲတွေလည်းခံစားနေကြတယ်ဒီစိတ်တွေကကိုယ်ဖြစ်စလို့မဖြစ်နဲ့သူဖြစ်စလို့ဖြစ်နေကြတယ်ဒါသဘာဝ ဒါတမညာလက္ခဏာပဲဖြစ်နေတာမူရနဲ့တေတရားပေါ်ပြီးပြောဖြစ်ပြနေစဆင်းရဲတဲ့ခံကတဲ့ဘောဒုက္ခကိုဖြစ်လို့မဖြစ်မနဲ့သူဖြစ်လို့ဖြစ်နေတဲ့သဘောအနတ္တဒါတွေသူ့သဘာဝတိုင်ဖြစ်နေဒီဖြစ်စဉ်တွေကိုဒီသဘာဝဖြစ်စဉ်တွေကိုဘုန်းကြီးတို့ကဉာဏ်ပါတဲ့တတိပေါ့နော်ဒီအာယုန်นี่သိနေရမှာသိပထမတော့သိနေအောင်ကြိုးစားတယ်နောက်ပိုင်းကျပေါ်ပြီးပြောက်ဖြစ်ဖြစ်ဖြစ် သဘောမျိုးဆင်းရဲတဲ့သဘောမျိုးကိုစိုးကိုယ်ပိုင်ဗုဒ္ဓအနတ္တသဘောမျိုးဉာဏ်ပါတဲ့တတိနဲ့မြင်အောင်ကြည်ရအဲ့လိုမကြည့်တတ်ဘူးဆိုရင်တော့လူတိုင်းလူတိုင်းတ attva တ attva တွေကအဲ့ဒီမြင်သိစိတ်ကြားသိစိတ်အနံသိစိတ်ဒီတရားတွေပေါ်မှာတဏှာဒိဋ္ဌိနဲ့ตาရတဲ့ဆွေရနော်ငါကြားတယ်ငါမြင်တယ်ငါသမီးလေးကြားတယ်ငါသားလေးကြားတယ်အစာရ ငါသမီးလေးတန်ကြားတယ်ငါသားလေးတန်ကြားတယ်အစာကြီးလို့ဒီဘုံမှာတဏှာဒိဋ္ဌိနဲ့တာယာဆွဲတာဆွဲလန်းနေကြအဲဆွဲလန်းမှုအကောင်းလာတဲ့ခါကျဘာဖြစ်ဒါကြအနှောင်ဖွဲ့ဖြစ်ရုံထွက်လို့မရဘူးတရားလည်းအထုတ်လို့မရဘုံရင်လည်းဟုတ်လားသူတို့သူတို့ကောင်းလို့ရဟဝက်နေပြန်လှုပ်ချင်မှလှုပ်ရတာဒါတွေမယုံထွက်ကျောင်းကအယုန်ညာဒါဖြစ်စီထားမယ်ဒါလည်းပါအယုန်နေနဲ့ချိန်ကုန်နေမယ် မလောက်နိုင်ဒီအာယုံနဲ့ရုံထွက်ဖို့ခက်တယ်ရုံထွက်မယ်မရအောင်သူကချီနှောင်တုံနှောင်အာငါမရှိမဖြစ်ဘူးငါမလုပ်ရင်မဖြစ်ဘူးနဲ့ဒီလိုနဲ့လုံရင်ကိုင်းလုံရင်ကိုင်းနဲ့ဒီကြိုးတွေကလည်းခိုင်မြဲခိုင်မြဲတဲ့ကြိုးတွေချီပြီးတော့ဘဝတကူဆုံးသတ်နိုင်ဆုံးသတ်မယ်ဆိုရင်ကိုကဒီ ငါသားပဲငါသမီးပဲငါအကြောင်းပဲငါကံပဲဆိုလွတ်ချဖို့ခက်တယ်သေသည့်တောင်ဆုတ်ကံပြီးသေသွားကြတယ်ဒါအများကြီးတွေ့ရပြီနော်ရှေ့ကနေဘုန်းကြီးတို့ရှေ့ကနေတရားပြသွားတဲ့ပုဂ္ဂိုလ်အများကြီးတွေ့အဲ့ဒီလိုဟုတ်လားအချိန်ရရင်တော့ဘုန်းကြီးတို့တွေကအကုန်လုံးကတော့သေခြင်းတရားနဲ့ရှင်ဆိုင်ရမှာအဲ့ဒီသေခြင်းတရားနဲ့ရှင်ဆိုင်တဲ့အခါကိုကဒီအာယုံကဒါဆွဲလန်းတာတော့ဆုတ်ကင်တာလွတ်မချနိုင်လွတ်မချနိုင်တော့သေတာသေရော အသေးကြက်မှုနဲ့တေရတာဒါတွေလွတ်မချနိုင်မြန်နဲ့တေရတော့အသေးကြက်တယ်ခေါ်တော့အသေးကြက်သွားရင်တော့ဒီဆွဲလမ်းမှုတွေကဘယ်သွားဒုက္ခပေးလဲမကောင်းတဲ့ပုံကရောက်တွန့်ပို့လိုက်တာမကောင်းတဲ့ပုံကဖြစ်ချလိုက်တာအသေးကြက်လည်းတော့ဒုက္ခတိဘဝဆိုရောက်အောင်သိချပါလိမ့်ဒါကြောင့်ဒီသဘောဖြစ်စဉ်တွေကိုဘုန်းကြီးတို့က ဉာဏ်မျက်စိနဲ့မြင်အောင်ကြည်တာပဲတရားထုတ်တယ်ဆိုတော့သဘာဝတွေမြင်အောင်ကြည်ရတော့နံပါတ်1သဘာဝလက္ခဏာမြင်အောင်ကြည်ဒါကိုပြောတာသဘာဝတွေမြင်သွားပြီဆိုတော့ကြောင်းကျသဘာဝဖြစ်စဉ်တွေမြင်အောင်ကြည်နော်ပရမတော့တတိနဲ့ရှုမှတ်တဲ့ကမ္မတာကိုဆွဲအောင်မြင်အောင်လုပ်တတိဆွဲသွားပြီမြဲသွားပြီဆိုနိဝရဏညစ်ကြေကိလေသာညစ်ကြေတွေကင်းသွားပြီစင်ကြယ်သွားပြီစိတ်တော်ဝိတ္တုတွေဖြစ်စိတ်တော်ဝိတ္တုတွေဖြစ်မှပညာဝိတ္တုတွေတဆင့်တဲ့ အဲ့ကြတော့ရုပ်ဆိုရုပ်သဘောမြောင်ကြည့်နာမ်ဆိုနာမ်သဘောမြောင်ကြည့်။အော်ဒီရုပ်သဘောနာမ်သဘောအကြောင်းကျုပ်ဆက်ဆက်ဖြစ်နေပါလား။ဒီလိုဉာဏ်တစ်ဆင့်တစ်ဆင့်မြင့်တောင်ကြည့်။အဲ့လိုဉာဏ်ပါတဲ့တတိနဲ့မြင်အောင်ကြည့်နိုင်မယ်ရှုနိုင်မယ်ဆိုရင်ခုနကထွာရဏအာယုပေါင်းစုံတိုက်ဆိုင်ပြီးကြောင့်ဖြစ်ပေါ်လာတဲ့မြင်သေးစေကြားသေးစေအနံသေးစေစာရကဘုံကြီး6ပါးအတွေ့စိတ်ဒီပုံမှာတာယာမှုဆွဲလမ်းမှုတွေကင်းလာ ဟောဒါယုံတန်တဘာဝတွေအကြောင်းတိုက်ဆိုင်တော့ဖြစ်လာပြီအကြောင်းတိုက်ဆိုင်လာဖို့ဖြစ်ပေါ်လာတရားတွေပြီနောက်ပဲဖြစ်ပေါ်လာဘယ်ပြောက်သွားမှာမသိတဲ့အရာတွေပြီအနေစာဘောဒုက္ခသောအနတ္တထင်ရှားကြမြင်ပြီးသိပြီဆိုဒီပေါ်မှာဆွဲလမ်းမှုတွေလို့လို့ကြွားကြကွာလာပြီဆိုဒီအနောက်ဘက်တွေမရှိတော့ဘူးဗျာယုံထွက်နိုင်အနောက်ဘက်တွေမရှိအောင်ယုံထွက်နိုင်မှဟောတည်ခြင်းကြလို့တည်တဲ့အခါကျ ကိုပိုင်ဆိုင်တာရဲ့ကြောင့်ကိုလွတ်ချနိုင်ငါသားငါသမီးငါပစ္စည်းငါကြောင်းငါကံဒီလိုဆုတ်ကံမထားတော့ငါတပည့်လိုဆုတ်ကံမထားတဲ့အတွက်အသေးချောင်းလာအသေးချောင်းရင်တော့သူကလေးပုံပွားရောက်တာပေါ့ဒါကိုပြောတာပြီးတော့မောက်ကဘုန်းကြီးတို့မတ်စုလေးဆက်ကြည့်ပြီနော်အောက်ကဝိကတပစ္စည်းရောဝိကတပစ္စည်းဆိုဝိတ္တတတာကဘာလဲအောက်ကတတာရဲ့ဆန့်ကျင်ပြီ အောက်ကတ္တရာမကင်းတာဝိကရကင်းတာနော်သူရဲ့ဆန့်ကျင်မဲ့ဆိုကင်းချုပ်ကင်းခြင်းကင်းခြင်းချုပ်ခြင်းဒါဒီထိပ်ပဲရှိတယ်ဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့ဒီဥမာပေးထားတာပေါ့နော်အာဝိတုဒ္ဓံဆရာတော်အရှိဆရာတော်ကြီးကနောက်နောက်နောက်နောက်နောက်သားတွေကိုသူကသဘောပေါက် ဥပမာလေးတွေပေးပေးဆုံးပါသွားဒီကျိုးအထက်ကဒီကလည်းမပါဘူးဆရာတော်ကြီးတွေကနေနားလေသဘောပေါက်ဆုံးပါသွားတဲ့စကားလေးဝိကရပစ္စယောနေရောင်ပြောက်ကင်းလာရောင်လင်းသူချုပ်ကင်းသောဖြစ်ဖြင့်ခြေစုပြုခြင်းလက္ခဏာဤသောဝိကရပစ္စည်းတရားသည်၎င်းနေရောင်ပြောက်ွယ်သွားခြင်းဟာလာရောင်ဖြစ်ပေါ်လာဖို့ ရှေးစုပြုသလိုပဲရှေးရှေးတော့နန္တရားတွေကကင်းသွားမယ်ချုပ်သွားမယ်ပျောက်ကွယ်သွားမယ်ဆိုရင် နောက်နောက်နန္တရားတွေဖြစ်ခွင့်ပေးမှုရှေးစုပြုခြင်းဟာဒါဝိကတပစ္စည်းဒီလိုခေါ်အကြောင်းမို့ကင်းချုပ်ပျောက်ွယ်ပြီးတယ်ချုပ်ပြီးကင်းပြီးပျောက်ွယ်ပြီးရှေးရှေး စိတ်စိတ်တွေနံတရားတို့မိမိတို့ကင်းပြီးချုပ်ပြီးပျောက်ွယ်ဒီသွားသဖြင့်နောက်နောက်သောစိတ်စိတ်နံတရားတို့ဝိဒ္ဓပစ္စယတတ္တိပြေကျေစုပြုခြင်းကိုဆိုလိုနေရှေ့စိတ်ကချုပ်သွားမှနောက်စိတ်ဆိုတာပေါ်တယ်ရှေ့စိတ်တွေအဲတတ္တိကင်းသွားမှနောက်စိတ်ကပေါ်တယ်ဒါဝိဒ္ဓပစ္စည်းလို့ခေါ်တယ်နော်နတ္တိပစ္စည်းနဲ့ဝိဒ္ဓပစ္စည်းအောင်ပါတတ္တိပစ္စည်းနဲ့ဝိဒ္ဓပစ္စည်းတို့ဒီကျေစုပြုဟို သဘောလက္ခဏာတူညီကြတော့လေတတ္တိအဖြစ်မတူညီကြဘူးနတ္ထိယသဘောကပါလေချုပ်ပြီးသေးချမယ်ဘာမှမရှိတော့ရင်သဘောဖြစ်နေဝိကရသဘောကတော့ကင်းမှုချုပ်မှုသူ့ရဲ့တတ္တိတွေကင်းသွားချုပ်သွားအောက်မှာဆက်ရေးပါမိမိမရှိခြင်းများနောက်တရားကိုနောက်တရားများဖြစ်ပေါ်ကျေစုပြနတ္တိပစ္စည်းပေါ့မိမိရဲ့သဘောတတ္တိမကင်းပြောက်ခြင်းကြောင့်ဖြစ်ခွင့်များနောက်နောက်သော နောက်နောက်တရားတို့ဟာမိမိသဘောတတ္တိကင်းပြောက်ခြင်းဖြင့်ကျေစုပြုခြင်းသည်ဝိကရပစ္စည်းဖြစ်တယ်အဲနတ္ထိဆိုတာချုပ်ပြောက်ပြီးမရှိတော့တဲ့မရှိတော့မှဖြစ်ခြင်းကိုနတ္ထိလို့ခေါ်ဝိကရကျတော့ချုပ်သွားပြီးချုပ်သွားခြင်းကိုလုံးဝကင်းပြီးပြတ်ဆွဲခြင်းဖြစ်တဲ့အတွက်ဝိကရနော်သူတတ္တိကင်းသွားမှနောက်ကဝိကရပစ္စည်းဆိုတာခေါ်တယ်အောက်ဆက်ကြည့်မယ် ဟောတယ်လားအဲ့တော့မရှိမှုနဲ့ကင်းမှုကကျေစုပြုခြင်းတူတူမဟုတ်လားဒါမေးစရာကြီးတော့အဲ့ဒီမှာနည်းနည်းလေးဘုန်းကြီးတို့ဒီဝီထီနဲ့ရှင်းပြီးရှင်းပြတော့သက္ကုညင်စိတ်ကတမ္ပရိဆိုင်ပေါ့ဒီမှာကြည့်လိုက်ပေါ့သက္ကုညင်စိတ်ကတမ္ပရိဆိုင်ဖြစ်တယ်သက္ကုညင်စိတ်ကတမ္ပရိဆိုင်ဟိုကျေစုပြုတဲ့နေရာမှာသက္ကုညင်စိတ်ဆိုတာအများကြီးအကြိုက်မဖြစ်ဘူးဥပတိပဲဥပတိပဲဖြစ်တည်ပြတ်နာပဲ အဲ့ဒီဖြစ်တည်ပြက်သွားတဲ့အခါစကုညင်စိတ်မရှိတဲ့အခါမှာဖြစ်တည်ပြက်ပြီးမှစကုညင်စိတ်မရှိတော့မှနောက်ကတမ္ပတိဆိုင်စိတ်မှဖြစ်ခွင့်ရအဲ့တော့စကုညင်စိတ်မရှိတော့တဲ့ပြင်တမ္ပတိဆိုင်ဖြစ်ခြင်းဟာဒါနတ္တိပစ္စယတတ္တိဖြင့်ကျေစုပြုတာနောက်အောက်ဆက်ကြည့်မယ်အပေါ်နည်းနည်းတင်လာနော်စကုညင်စိတ်မရှိတော့ပေမဲ့စကုညင်ရဲ့တတ္တိကမကင်းသေးဘူးဆိုတမ္ပတိဆိုင်မဖြစ်နဲ့စကုညင် စိတ်မရှိလည်းမရှိရမှာတက္ကုစကုညေစေတတ္တိလည်းကင်းသွားမှာအဲကြောင့်စကုညေစေမရှိခြင်းတောင်ပေါ်ပဲတဲ့စကုညေစေတတ္တိဒီလေကင်းမှသာတမ္ပတိဆိုင်ဖြစ်တယ်အဲလိုကင်းသွားတဲ့သဘောမျိုးဝိကတပစ္စယတတ္တိဖြစ်ကျေစုပြုတယ်ဒီမှာရေးထားတယ်ပေါ့နော်အဲနတ္တိပစ္စည်းသည်အဘာမတ္တိနာမရှိခြင်းများဖြင့်ကျေစုပြုတယ်ဝိကရပစ္စည်းကတော့မရှိတော့ပဲမဲ့လို့တတ္တိမကင်းသေးရင်ကျေစုမပြုဘူး သဘောတတ္တိကင်းမှကျေစုပြုတယ်ဘောနဲ့နဲ့တင်လာဒီရောက်သွားနော်အဲ့လိုမျိုးမှတ်ထားမယ်ပေါ့ဒါသူတို့ပစ္စည်းအတိတ်ပဲအောက်ကအတိတ်ပဲတူပစ္စည်းများဟောရခြင်းပေါ်နေနဲ့တင်မယ်အဘုန်းကြီးတို့ဒီပဋ္ဌာန်းကျမ်းမှာအနန္တနဲ့တမန္တရာအတူတူပဲဝိကရနဲ့နတ္ထိနဲ့ဝိကရအတူတူပဲအဋ္ဌိနဲ့အောက်ကရအတူတူပဲ ဒီလို အရာတူဒိဗေအရာကောက်တူပြီမဲ့လို့ဒေသနာဝိခါရပုဂ္ဂလိစာတရားဖြင့်နှစ်မျိုးဟောတော်မူတယ်ပြောလိုတာတော့မြတ်စွာဘုရားတရားတော်ဟောတော်ကတရားနာတဲ့ဝိနည်းပုဂ္ဂိုလ်တော်အိစာတရားပါရမီဓာတ်ခံလို့ရေဆန္ဒအားလျော်ဆိုဟောကြားတော်မူပါလေအဲ့ဒီလိုဟောကြားတဲ့အခါမှာဝိနည်းတ attva ဒီမှာဆရာမျိုးမျိုးအကြိုက်မျိုးမျိုးရှိတော့အတိပ္ပယ်တူလည်းပါဠိတရာကွဲပြားတဲ့ တရားဒေသနာချို့ခါအားလျော်စွာဟောကြားတော်မူပါတယ်။အောက်မှာဆက်ကြည့်မယ်ဥပမာအဖြစ်ပေါ်နေနေတင်လား။ဥပမာအဖြစ်ချုပ်ပုဂ္ဂိုလ်ကအနန္တပစ္စည်းဟောယုံများအဖြစ်ဒီစိတ်စိတ်တွေဖြစ်စင်တဲ့သဘောပေါက်။တချို့ကြသဘောပေါက်ပေါက်သမန္တပစ္စည်းကိုဆက်ဟောမှသဘောကျတယ်။အဲ့လိုပုဂ္ဂိုလ်ရှိတယ်။အဲဒီပစ္စည်းကရာကောက်တူပေမဲ့တတ္တိချင်းကကွဲပြားတယ် ရင်းပစ္စည်းတဲ့တတ္တိမြရှေးပညာရှိတို့သည်ခက်ခဲနေနွယ်သောဖော်ပြဒါနားလည်အောင်ဖော်ပြမိတို့ပင်ဖြစ်စေသဘောတရားတစ်မျိုးလူများနားလည်သည့်ဘဝတာ2မျိုး3မျိုး4မျိုးစသဖြင့်ပြောဆိုဟောကြားလင်ထိုသဘောတရားထိုသဘောတရား၏အတိတ်ပဲအတိအကျအပြည့်စုံသိချစွာနားလည်နိုင်စေဖို့အတွက်များစွာအထောက်အကူပြုတယ်ကျေးဇူးပြုတယ်ဒီလိုမှာအောက်မှာဆက်ကြည့်မယ်ဟာကွယ်ပြောက်ွယ်မရှိသေးတရား တိမ်မွေးနဲ့နဲ့လာတဲ့ဒီဘယ်လိုအဘိဓမ္မာတရားတို့အတိပဲဆင်တူဟောတာဒါဆိုတန်စာဆင်ပြီးပိရိကပိရိကမှာဟောတော်မူတာပါလေအတိပဲထပ်ဆင်ရှင်းပြတဲ့ကဲ့သို့ရှိတဲ့ဖြင့်အတိပဲရင်အတိပဲမှန်ကိုတိကျစွာသိနိုင်ရည်များစွာထောက်ကူပြုနိုင်တယ်ခုနနတ္တိပစ္စည်းဟောတယ်နတ္တိပစ္စည်းနောက်မှာနတ္တိဆိုတာမရှိတာဘယ်လောက်ထိမရှိအောင်တတ္တိကင်းစီတရားမရှိတဲ့ဒါမျိုးလေးတွေထပ်ဆင်ခေါ်လိုက်တော့ပို့သဘောပေါက်ဒါကြောင့်ဗိဓမာတရားကိုကြားနာ ဟောကြားထားမှုမှာစင်ကြင်စင်လက်တို့ဖြင့်ခြေဖြတ်ရမရနိုင်အောင်အာကွယ်ပြောက်ကွယ်မညာမရှိ အဖက်ဖက်တွင်ပြည်စုံခိုင်လုံပြီးအလွန်ပင်တိကျ၏ဒီလိုမှတ်သားထားဒီဗိဓမာတရားတွေပဋ္ဌာန်းတွေတရားတွေလေ့လာတဲ့အကျိုးအောက်ဆက်ကြည့်မယ်လေ့လာတဲ့အကျိုးပါအကျိုးကျေးဇူးတွေများလေရှိရှိတော့နန္တရားအောင်းတရားတွေပေါ့နော် နောက်တော့အတိတ်တရားတွေအနမကအနမတကတန်စရာနေစပြီးနိဗ္ဗာန်ဆောင်းဝင်တဲ့အထံမြည်ရလင်ခဲ့တော့လည်းအဲ့ဒီနာမှာကြာနေတယ်မြည်လင်လည်းနောက်ကနေပြီးတော့တခုထည့်မယ်နော်ကြိုက်တဲ့ပုဂ္ဂိုလ်ကြာမိအလျံခဲ့တော့လည်းကောင်းဆိုအဲ့တခုကြာအဲ့ဒီလိုပဲမြည် ထဲကအဲ့ဒီစီအလဲတို့လကောနောက်ဆဘီပေါ့ဆဘီလဲပတ်နေတာကမပြလဲပတ်နေနရီတော်တော်ဝီဒီလေမြေရေလင်ကတ်တို့လကောအစဝီရလေ ဇီမိအလျံကဲ့သို့၎င်းဒါလေးထည့်မယ်နောက်ကပြီးတော့ဆဗီကဲ့သို့၎င်းဒီအလျံတေတေမီ၎င်းတေတေလေး ဒီဒီစိတ်စိတ်တွေကြအောင်အောင်နေချုပ်ပြောက်သွားလဲအသိဖြစ်လာမနာမယမနာစီမီပေါ့နာတာစီဂျားထဲမှာဂျားမရှိဘူးတော့မ တစက်တိုက်ပြေသွားမြေနဲ့စက်တိုက်စီးနေနေရမလားဒီတော့ဂျေဇုပြုနေညာလည်းကောင်းဒီတို့လည်းခုမှလည်းအနေနဲ့ တော်လားကြီးရကြီးဥမောမိအလျံကဲ့သို့၎င်းတာပဲအနကုချက်တော့ပြတ်တော့ပြတ်တော့ဖြစ်နေတယ် Semillas y a tener. techo ¿no? ¿no? 言葉は、いいとなるわ。 ကိုဆက်ဆက်မှုဟောကြားတော်ဖြစ်ပါတယ် ကျော်ရောဘက်ကတန်ပြတ်သွားတာပေါ့နော်ဆောင်းလိုက်မယ်နော်အဲ့ဒါရှိတာပဲအင်တာနက်ကပြုတ်ကျသွားလို့ဒီလိုဘုန်းကြီးတို့ကအထမ်းဒေသနာကိုလေ့လာလိုက်တာ။အော်တန်တရားတော့ဆိုတာ ကြောင်းကျိုးသဘောဖြစ်စဉ်နဲ့ဟောထားတဲ့တရားတွေပဲဒီလိုသဘောပေါက်နားလည်သွားတဲ့ခါကျရင်ဟုတ်လားမာရနဲ့ယူဆတွေလွတ်မြောက်သွားမယ်မှန်ကန်တဲ့ယူဆတွေဒိဋ္ဌိဝိသုဒ္ဓိပညာဖြစ်နိုင်ပါတယ်သက်ရှိသမျှအရာအလုံးအကြောင်းကျိုးဆက်ဆက်ဖြစ်နေတယ်လို့နားလည်ထားတန်တရားအလုံးကြော်လွန်လွန်မြောက်သွားဒါကိုကိက္ခဝိဒနာဝိသုဒ္ဓိဉာဏ်လို့အဲလိုဖြစ်သွားတော့အဲအကြောင်းကျိုးဆက်ဆက်ပြတဲ့သဘာဝတရားတွေဘာဝနာဉာဏ် ဘာဝနာမရဉာဏ်ဖြင့်မမြင်နိုင်သေးရင်တော့တန်တရားတရားတွေမိမိတို့စိတ်ချနှလုံးသားထဲမှာရှိနေအောင်ပါအယူဆမားများတန်တရားမားများတန်တရားများမှလွတ်မြောက်ကြဖို့ကိုယ့်အကိုကိုပြီးကြိုးစားထုတ်ကြမှာဒါလည်းပညာဝိသုဒ္ဓိစခန်းတွေရောက်နိုင်မယ်နော်ပြီးတော့မှဘုန်းကြီးတို့ပဋ္ဌာန်းတရားတော်ရေးမှာသာဇာတာမျိုးဟိုစုအုပ်စုကြီး၉မျိုးရှိတယ်သာဇာတာမျိုး အာရမဏမျိုးနန္တရာမျိုး ပကတုပမျိုးဒါကောကိုဖတ်လို့ရပါလေဘုဒ္ဓပုရိဇာတာမျိုးပိစ္ဆာဇာတာမျိုးနာနကတိကကာမမျိုးရူပအာရမျိုးရူပစီဝိတ္တနေရမျိုးဒါကအုပ်စုကြီး၉မျိုးပေါ့အဲ့ဒီထဲမှာသာဇာတာမျိုးက15ပါးရှိတယ်အောက်ကိုဆက်ကြည့်မယ်သာဇာတာ15မျိုးကဒါငယ် 9ပါးတာဟလ9ပါးတာဟကြီး9ပါးဆိုဒါကြတော့ကိုတော်လေးတွေစာသင်တဲ့ကအဲ့လိုသင်ရတော့တာဟငယ်9ပါးဆိုဟိတုသာဇရတိပိတိသာဇရကာမနာ အာဟာရနံပါတ်၄ကနာအာဟာရရေးချကြနေတယ်နာအာဟာရဒီမှာအာအာချအာရေးချအာပေါ့ရေးချကြနာအာဟာရသာသတိနေရိယ နံပါတ်6ကဇာနာမကသာငယ်9ပါးနောက်သာဟလ၄ပါးအညမညာဝိပါကသံပြုတ်တာသာဇာတဝိပြုတ်တာသာကြီး၄ပါးသာဇာတသာဇာတနေတယသာဇာတတိသာဇာတအောက်ကတာအာရမဏမျိုး7ပါးပေါ့နော်အာရမဏမျိုးတွေကိုထပ်ထပ်ခွဲအာရမဏမျိုးက7ပါးအာရမဏမျိုး6ပါးဥထာရမဏမျိုးက9ပါးပေါ့အဲ့ဒါ ရမအာရမဏမျိုး6ပါးကအာရမဏအာရမဏတိပတိအာရမဏုပနိတိယအာရမဏပုရိသတာအာရမဏပုရိသတာတိအာရမဏပုရိသတာဥက္ကဋဘုဒ္ဓရမဏမျိုး6 5ပါးပေါ့ဘုဒ္ဓရမဏပုရိသတာဘုဒ္ဓရမဏပုရိသတာနိတိယဘုဒ္ဓရမဏပုရိသတာဝိပယုတ်တာဘုဒ္ဓရမဏပုရိသတာတိဘုဒ္ဓရမဏပုရိသတာအာဥက္ကဋအဲ့မှာ ဒီဆရာဆရာသမားတွေတဲ့နေကကြမူအမျိုးမျိုးနဲ့ရှိတယ်တပါးနဲ့တပါးဒုနဲ့တူမတူဘူးအချုပ်မူများနဲ့အာရမဏမျိုးရှင်မျိုးသာရှိဝုဒ္ဓရမဏပုရိသတဝုဒ္ဓရမဏပုရိသတတိဝုဒ္ဓရမဏပုရိသတအောက်ကတပစ္စည်း၃မျိုးတို့သည်ဝုဒ္ဓရမဏပုရိသတနေတရားနဲ့လုံးဝတူသဖြင့်အမိမြဖြင့်ထက်သွင်းခြင်းမပြဒီဖြစ်၍အာရမဏရှင်မျိုးသာရှိဒီလိုအချုပ်မူများမှာရှိတယ်အနန္တရာမျိုး9မျိုး ချို့လဲ6မျိုးလို့ပြောတော့နန္ဒာမျိုး9မျိုးပါလဲနန္ဒာသမန္တရာနာရူပနေတယအာသေဝနာနန္ဒာကာမနတ္တိဝိကတာအောက်မှာတချို့မှုမှာနန္ဒာကာမသည်နန္ဒရိယကာမထဲမှာပါဝင်နေတဲ့အတွက်ရင်းကိုတိကျဖော်မပြသောကြောင့်နန္ဒရာ6မျိုးသာရှိမှုကွဲတွေလည်းရှိဒါမျိုးလည်းမှတ်ထားပရဂုပဂရုပနေတယ2မျိုးသုဒ္ဓပဂရုပနေတယမေတ္တကပဂရုပပဂရုပနေတယ အလဝနာနယိကကာမဝုဒ္ဓပုရိသတာမျိုး6ပါးဝုဒ္ဓပုရိသတာနေတရားဝုဒ္ဓပုရိသတာဝုဒ္ဓပုရိသတေနေတရားဝုဒ္ဓပုရိသတာဝိပယုတ်တာဝုဒ္ဓပုရိသတာတိဝုဒ္ဓပုရိသတာဝကတာပစ္ဆာဇာတာမျိုး၄ပါးပစ္ဆာဇာတာပစ္ဆာဇာတာဝိပယုတ်တာပစ္ဆာဇာတာတိပစ္ဆာဇာတာဩကတာနာနဂတိကကာမမျိုးကတပါး အလောကဒုက္ခလဖြစ်တဲ့နာနေကကာမတစ်ခုတည်းပဲ။ဘာအာရရူပအာရအာဝကတရူပအာရတိရူပဇီဝိတ္တရိယ၃ဇီဝိတ္တရိယမျိုးက၃ပါးရူပဇီဝိတ္တရိယဓမ္မဟုတဘာကတွေပါလို့တဲ့ခါကျလွယ်တော့နောက်ကျေးဇူးပြုနိုင်တဲ့ကျေးဇူးပြုတဲ့တတ္တိများ24ပစ္စည်းတွေမှာ ပါဝင်တဲ့ဆွမ်းနာပရမထတရားရုပ်ပရမထပရမတရားပညာတရား၃မျိုးသာရှိပါတယ်။ ထို့ကြောင့်မြည်သည့်ဆွမ်းမြည်သည့်ကျေစုပြုတဲ့တတ္တိယုံနာနာယုတ်ပေါင်းရဲ့ကျေစုပြုတဲ့တတ္တိပညာနည်းများကို တွေ့ရမည်တွေ့ကြရမည်ဖြစ်၏ပြီးတော့မှခြေသာပိုင်ပိုင်နိုင်နိုင်ရတာမှပြန်ကြည့်လို့ရနော်ပစ္စယနေတာပါဠိတော့ဒီဘက်ကညာဘက်ဖြုံလိုက်အဲ့မှာပစ္စယနေတာပါဠိတော့နဲ့နိုင်ရှင်ပြအလိုဝေဖန်ပြထားလေသူနန္တရားကနန္တရားကိုကျေစုပြုတဲ့သိ ကျန်တဲ့နန္တရားလည်းစိတ်စိတ်လေးနန္တရားနန္တရားကအဲဒီမှာကြည့်လိုက်အနန္တရအရင်ကြည့်မယ်နော်ခုနကလေအောက်ပြန်ဆွဲချအနန္တရကြည့်လိုက်တဲ့အခါကျတော့သူကနန္တရားကနန္တရားကိုကျေစုပြကြည့်လိုက်ရှေ့ကနောဝိညာဏတနောက်သုကုညင်သောတာဝိညာဉ်ကာနောဝိညာဉ်စေမောဝိညာဉ်ကာယဝိညာဉ်ရှေ့ကလည်းနန္တရားပဲနောက်မနောဒဆိုတဲ့တံပရိဇာတန်နေတဲ့နော်မနောဝိညာဏတရားနေပြစိတ်စီစီနန္တရားကိုကျေစုပြုတယ်နန္တရသမဏရာ နော်အာအာသေဝနပစ္စည်းကိုကြော်ကြည့်လိုက်ရင်လည်းဘာတွေ့လဲအဲအာသေဝနပစ္စည်း12ပါးမြောက်12ပါးမြောက်ပစ္စည်းအဲဒီမှာကြည့်လိုက်ပုရိမာပုရိမာကုသလဓမ္မပုရိမာပုရိမာအကုလဓမ္မပစ္စည်းမပစ္စည်းမအကုလဓမ္မနာအာသေဝနပစ္စည်းအာဟုတုဆိုတဲ့နံတရားပဲနောက်ကပစ္စုပန်တရားလည်းအာဟုတုတရားပုရိပစ္စည်းမနာကရိယာပြတယ် ရှေ့ကကရိယာပြကတာလည်းနန္တရားပဲနောက်ကကရိယာပြနန္တရားပဲဒါကြောင့်နော်တံပြုတ်တတံပြုတ်တကြတော့ဥမာကြည့်လိုက်ပစ္စည်းနာမ19တံပြုတ်တပစ္စည်း19ခန္ဓာအရူပိတော့အញ្ញမဉ္ဉံတံပြုတ်တနောက်အဆုံးကြော်ကြည့်မယ်ခုနကဒီနေ့ပြောတဲ့နတ္ထိပစ္စည်းဥက္ကဋ္ဌပစ္စည်းရော22 23ရှေ့ကစိတ်စေတသိက်တရားဝိကရပြည်လည်းစိတ်စေတ6မျိုးရှိတယ် ခုနကဒီပါဠိလေးလိုက်ကြည့်ပြီးခွဲခြားစိတ်ဖြာလာရုံပါပဲဘာမှတော့မခက်ဘူးဒါအရင်ကဟာတွေပြန်ပြီးပေါက်ပြီးတော့ပြန်ပြောတာနော်ပြခုနန္တရားကနေပြီးတော့နံယုတ်တရားကိုကျေစုပြုတဲ့ပစ္စယတရား6ပစ္စည်းရှိတယ်ဟိတုနံပါတ်1ပစ္စည်းကိုကြည့်လိုက်နော်ဒီဘက်ကပါဠိပရမဆိုဟိတုဟိတုပစ္စည်းကြည့်လိုက်ဟိတုဟောဟိတုဆိုတာလောဘဒေါသမောအလောဘအဒေါသ အေဒီနံတရားတွေဉာဏ်နဲ့ပြစ္ဆုတ်ပံတရားတွေကြာဟေတုတံပြုတ္တကနာဓမ္မနာဒါရစေတသိက်တသိက်တရားတွေရူပသမုဋ္ဌာဏနဲ့ဓမ္မနာဒါစေတသိက်စိတ်စေတသိက်ယုတ်တရားတွေဟေတုနံတရားနေနံယုတ်တရားတွေကိုကျေစုပြုတယ်ဟေတုပစ္စယောနောကမ္မကမ္မက73မ73ခုမြောက်ဩတွေ့ပြီ73ကနာခန္ဓာနာကရတ္တာဇာတုမနာ ဝိဘက်ခန္ဓာဆိုစိတ်စေတသိက်ကရတာကရကမ္မယုဒါကြာဒုတိယစေရဏစေရဏနံတရားပဲနာယုတ်တရားအဲနံတရားကနေပြီးနံယုတ်ကိုကျေစုပြတ်တဲ့ပြုစုပြတ်တဲ့ပစ္စယတတ္တိက6 9သူကြတော့ဒီမှာဒီပစ္စယနေတာတော့ဒီကြည့်လို့မရပညာဝါဒမှာကြည့်လို့ရနော်ကံကံရဲ့အကျိုးပေါ့နော်ဇေယပေါ်နေနေတင်လိုက် ဘောမာတယ်ဟောအောက်မှာရေးထားတယ်ပစ္စယနေရတာနိုင်ဣရိတာတွေဝိပါကပစ္စည်းနိုင်နန္တရားတွေနန္တရားကျေစုပြုပုံပေါ်တယ်ဒီမှာဝိကံတော့ကဒီမှာရှေ့ကကုသကအကုသနောက်ကနော်ယုံနာတရားတွေဖြစ်တယ်။သာဝရနဲ့ဝိပါကပြည့်နန္တရားတွေယုံနာတရားတွေကျေစုပြုခြင်းဟောထားတယ်ဒါတွေဘုန်းကြီးတို့သင်ခဲ့ပြီ။ဒါကြားလေးအောက်ပြန်ဆွဲချမယ်။ နန္တေဟေတုပစ္စယောဟေတုပစ္စယတတ္တိကာမပစ္စယဝိပါကပစ္စယတတ္တိဇာနာပစ္စယတတ္တိကြောကြည့်ပစ္စည်းနံပါတ်79မဂ္ဂပစ္စယ78ခုနပဋ္ဌာန်းပစ္စည်းပါဠိကြည့်မယ်နော်ဇာနာပစ္စယောပစ္စည်းနံပါတ်79မဂ္ဂပစ္စယောပစ္စည်းနေမှာပါဠိကပါပါလဲဆိုဇာနင်္ဂာနီဆိုင်ငါတရားတွေဝိတဝိသရ78 စခွန်ဆိုင်ကကအဲ့ဒါအနန္တရားတွေပဲနောက်ကပစ္စုပန်တရားတွေကဇာနာနာနေရာတူပါသူနဲ့ရှင်မောရှင်မဲ့စေတသိက်စိတ်စေတသိက်တရားတွေတော့လည်းဒီတိုင်းပဲမက်ကင်ကားလေးမက်ကင်တရားကိုဟိုပါဒါစေတသိက်တရားတွေပဲဒါနော်ပြီးတော့မှသူနဲ့ရှင်ကျေစုပြုတဲ့တတ္တိတွေကငါပစ္စည်းဟေတုကာမဝိပါကဇာတော်လေးတွေရထားရင် ခွဲလို့လွယ်ပါတယ် အဲ့လိုနည်းနဲ့ခွဲကြည့်ရတယ်နန္တရားကယုတ်တရားကိုကျေစုပြုတာပစ္စာသာတပစ္စည်းတစ်ခုပဲရှိပစ္စာသာတပစ္စည်းလေးကနံပါတ်ဘလောက်မှရှိတယ်ဆမ်မင်းပြည့်စုံ30 17အော်ပေါ်ရောက်သွား17အဲဒီမှာပစ္စာဇာတစိတ်ဓာတ်စေတသိကဓမ္မပုရိဇာတတဣမတကာယတပုရိဇာယုတ်တွေကိုနောက်ကဘုံရန်နေဆက်လက်ပြီးတော့ဘဝတွေဆင်းတန်းနေအောင်ဆက်လက် ဖြစ်စေတာမဟုတ်နော်ထောက်ပံ့ပေးတယ်အဲကြောင့်မို့ရှိနောက်ပြီးတော့ရုပ်တရားကနံတရားကိုကျေစုပြုတယ်ဒါပုရိဇာတပစ္စည်းပုရိဇာတပစ္စည်းကိုကြည်လာပုရိဇာတပစ္စည်းကဘောပုရိဇာတပစ္စည်းရောအဲ့မှာတွေ့ပြီအဲ့မှာရှေ့ကရုပ်တခါနာသောတိုင်းနာဂာနိုင်နာဇေဝိုင်းနာခန္ဓာနဲ့တင်ပေါ်နဲ့တင်ရမယ်ပုရိဇာတပစ္စည်းယံရူပံဒါဟရိယဥတ္တယုတ်ကိုပြောတာ နော်ပစ္စည်းတရားကယုတ်တခိုင်းနာသောတိုင်းနာခန္ဓာနာဇေဝိုင်းနာကာယနာယုတ်တရားတွေရူပိုင်းနာသတိုင်းနာခန္ဓာရတ္တယုတ်တရားတွေနောက်ယံရူပံဟရိယဝတ္ထုယုတ်အဲကြောင့်မို့ပစ္စည်းတရားကယုတ်တရားပစ္စုပန်တရားကနန္တရားနောက်ကတွေကြတော့နန္တရားတွေစကိုင်းနံဉာဏ်ဓမ္မနံသကုဉ္စိတ်သောတာဝဉ္စိတ်ခန္ဓာဝဉ္စိတ်စေဝဝဉ္စိတ်ကာဝဉ္စိတ်မနောဝဉ္စိတ် အကြောင်းတရားကယုတ်တရားအကျိုးတရားကနန္တိနောက်တစ်ခုသွားမယ်အကြောင်းတရားကပညာယုတ်ပညာနံယုတ်အကျိုးတရားနန္တရားဒါတော့အာရမဏနဲ့ဥပါနေသူအဲ့ဒီပစ္စည်းတွေကိုသိချလေးလာခဲ့ပြီအဲ့တုန်းကလည်းပြောခဲ့ပြီအဲ့ဒါတွေကြည်မှကိုယ်သဘောပေါက်တယ်အဲ့ဒီတော့ကြည်မနေတော့ဘူးနော် နောက်တစ်ခုကနောက်ဆုံးနံပါတ်6 နာယုတ်တရားကနေနာယုတ်တရားကိုကျေစုပြုတယ်ဒါတွေကလည်းဘုန်းကြီးတို့ဒီပစ္စည်းလေးတွေကြည့်အောင်ကြတော့နည်းနည်းလေးနားလည်ဖို့ခက်တယ်အဲ့ဒီသင်တဲ့အချိန်တုန်းကအားတွေပေါ့အကုန်နားလည်မှသဘောပေါက်ပြီးတော့လွယ်နေအဲ့တုန်းကအကုန်ပြောခဲ့ရတယ်ပေါ့အဲ့နည်းနည်းလေးပြောမယ်နံပါတ်ကြောင့်အဓိပတိနံပါတ်3ပစ္စည်းနံပါတ်3အဓိပတိကြည့်ပစ္စည်းနံပါတ်3 ဒီပတိနော်ဒီပတိပစ္စည်းမှာဆိုရင်ရှေ့ကနန္တရားသန္နာဒီပိသန္နာဝိရိယဒီပတိဝိရိယဒါစိတ်စေတသိက်တရားစိတ်နန္တရားပဲဝိမန္တနန္တရားပဲနော်ဒါပေမဲ့လို့ရံရံကရုံကတ္တဝါအာရမဏဒီပတိကြတော့ရုပ်တရားတွေလည်းပါတာပေါ့နော်ရုပ်တရားအာယုံပြုပြီးတော့ခွင်တို့ဒီဒီစိတ်ဆန္ဒတွေဖြတ်တော့အကြောင်းကိုရံရံကရုံကတ္တဝါအဲ့ကြောင့်မှ ဟိုထင်ရှားနောက်ကဖြစ်တဲ့စိတ်တွေကကြည်လာဆန္ဒသူနဲ့ရှင်မောရှင်မဲစေစေတသိက်တရားတွေရုပ်တရားတွေနာရောအဲ့ဒါတော့ထင်ရှားတော့အဓိပတိပြီးတော့ခါကျသာဇာတာ သာဇာတာကြောကြည့်မယ်သာဇာတာကြတော့ပစ္စည်းနံပါတ်6သာဇာတာ6ပစ္စည်းနံပါတ်6အဲဒီမှာသာဇာတာသာဇာတာကြည့်လိုက်ရှိကနန္တရားသူကတော့ နန္တရားချင်းချင်းစရောခန္ဓာဒါနန္တရားချင်းချင်းစရောမာဝဝရုပ်တရားချင်းပေါ့နော်ပစ္စည်းတရားဘက်မှာသိချကြည့်လိုက်ပေါ့နန္တရားတွေ့မယ်ရုပ်တရားတွေ့မယ်ဒါမျိုးပေါ့ပစ္စုပန်တရားကြည့်လိုက်တဲ့အခါကျတော့နန္တရားရုပ်တရားတွေ့နိုင်တာပေါ့တစ်ခုလုံးဒီယောဂနိဂရိနာမတွေပါဆိုဒီမနာယုံနဲ့နာနဲ့ရောဒီလိုချင်းချင်းပြပြန်လာလာခြေစုပြုံးတာဇာတအညာမြနေတရားအတူတူပဲသူတို့ဟောစင်နေနော်အဲ့ဒါတွေက နာယောကနာယောကိုကျေစုပြုတယ်အာဟာရအဲဒီကိုကြော်ကြည့်မယ်အာဟာရကပစ္စည်းနာမ15ပေါ့ပစ္စည်းနာမ15အာဟာရအဲ့မှာကြည်လာကပရိကာရအာဟာရဆိုတာသူကရုပ်ပဲနောက်ကကပရိကာဣမတကာတာဒီယောဂာရာဒီမြတ်ဒီစားတော့ဒီရာဒီယောဂာရာရာဒီမြဲနေရှေးအယုံနောက်ကယုတ်အောက်ကကြည်လိုက်အာရူဘီနောအာဟာရ နာဖြစ်တဲ့အာရတရားတွေက နောက်ကတံမြုပ်တရားတွေယုတ်တရားတွေအကြည့်လိုက်ရှေ့မှာနာကောယုတ်ကောပါတယ်ပစ္စည်းတရားမှာ ကပရိကာရအာရလည်းအယုတ်နာရာဇယုတ်ပစ္စည်းတရားပဲမှာနာကောယုတ်ကောပါတယ်ပစ္စုပန်တရားမှာပါနာကောယုတ်ကောပါနေတယ်ဒါကြောင့်နာယုတ်ကနာယုတ်ကိုကျေစုပြုတယ်အိန္ဒိယပစ္စည်းအောက်ကဆက်ကြည့်မယ်16 စက္ကုဏရိယသောတေနိယကာနိနိဇိဝိနိယကာနိနိယရှိကတာယုတ်တရားတွေပဲရူပဇိဝိတရားတွေယုတ်တရားပဲအရူပိနောဣန္ဒိယဒါကြနန္တရားတွေရှေ့ကယုံနံတရားတွေနောက်ကသကုညာနာဓာတုယသကုညာနာဓာသောတာဝိညာဏခန္ဓာဝိညာဏစေဝဝိညာဏဓာဒါနန္တရားရူပဇီဝတိတိကရတာရူပဓာယုတ်တရားဖြစ်အရူပိနောဣန္ဒိယတန်တယုတ်တကနာဓမ္မနာသမုဋ္ဌာနာတန်သမုဋ္ဌာနဲ့တော့ယုတ်တရားရှေ့က နာယုတ်နောက်ကလည်းရုပ်နာယုတ်ပဲဝိပယုတ်တာဝိပယုတ်တာကြောကြည့်မယ်ဆံပစ္စည်းနံပါတ်20ဝိပယုတ်တာじゃ2မျိုးပေါ့နော်ယုတ်တရားတွေနံတရားကိုကျေစုပြုတယ်ရှေ့ကအိမ်မှာပစ္စည်းတရားမှာယုတ်တရားရှိတယ်ဒုတိယဘက်じゃအရုပိနောဓမ္မပစ္စည်းတရားဘက်မှာနံတရားရှိတယ်အပစ္စုပန်တရားပဲဉာဏ်တရားယုတ်တရားနှစ်ခုလုံးပါတယ်ပေါ့အကုန်လုံးကောက်ချက်ချကြည့် အဋ္ဌိနာဥကတာပစ္စည်းနာမ21နော်24ပေါ့ဒီတော့နှစ်ခုကတူနေတာအဲ့ဒီမှာလဲရှေ့ကလဲယုံနာနောက်ကလဲယုံနာဒီလိုအနေနဲ့ခြေစုပ်ပြုတယ်အဲ600စီနဲ့ဝေဖန်ကားဆိုဒီပစ္စည်းတရားတွေကိုကြာကြာနာနာလေ့လာခဲ့ရင်ဒါတွေကတော့ကိုယ့်ကိုရှာလို့ဖွေလို့လွယ်တော့ဘောလို့ကိုယ်တော့ရှာရဖွေနေပြီးပျော်ပြတာကဲထက်နေနေတင်လာဒီဇရာအပေါ်မှာတင်လာ အောက်ကိုဆက်ကြည့်မယ်နော်အောက်မှာဘာတွေဆက်ပြောသွားလဲဆိုဘုန်းကြီးတို့နာမ်ပစ္စည်းရုပ်ပစ္စည်းနာမ်ရုပ်ပစ္စည်း၃မျိုးခွဲခြားခြင်းပဋ္ဌာန်းတရားတော်မှာနာမ်သက်သက်ပစ္စည်းက23ပါရုပ်သက်သက်ပစ္စည်းက20ရုပ်နာနဘပစ္စည်းက9ပါအဲဒီကိုယ့်အကိုဖတ်ကြည့်လို့ရပါတယ်နာမ်သက်သက်ပစ္စည်း23ပါဟေတုသာဇာတာတိပိနန္ဒရသမနန္ဒရသမနန္ဒရူပနေတယပိစ္ဆာဇာတာအာတိဝနာသာဇာတာကမ္မ နန္ဒရကာမပဂရုပနေတယကာမနန္ဒကရိယကာမဝိပါက နာရသာသာတိနရိယဇာနမကသံပြုတ်တာ သာသာတော်ဝိပြုတ်တာပိစ္ဆာဇာတော်ဝိပြုတ်တာပိစ္ဆာဇာတတိနတ္ထိဝိကတပိစ္ဆာဇာတအောက်ကတပြီးတော့ယုတ်သက်သက်ပစ္စည်းက20အောက်ကိုဆက်ကြည့်မယ်ဥဒိပုရိဇာတာနေတယဥဒိပုရိဇာတာနေတယ ဘုထရမဏပုရိသတာနေတိယအာရမဏပုရိသတာဘုဒ္ဓပုရိသတာဘုဒ္ဓရမဏပုရိသတာ ရုပ်အာရရူပဇီဝတိနိယရူပဇီပုရိသပုရိသတေနိတိယရူပဇီဝတိနိတိယဘုဒ္ဓပုရိသတာဝိပယုတ်တဘုဒ္ဓရမဏပုရိသတာဝိပယုတ်တအာရမဏပုရိသတာတိဘုဒ္ဓပုရိသတာတိဘုဒ္ဓရမဏပုရိသတာတိယောအာရတိရူပဇီဝတိတိယတိအာရမဏပုရိသတာအောက္ကတ ဝုဒ္ဓပုရိသတာဥက္ကဋ္ဌရူပစီဝိတ္တိယဥက္ကဋ္ဌရုပ်အာရအာဥက္ကဋ္ဌရုပ်နာနှစ်ပါးပစ္စည်း၉ပါးအာရမဏအာရမဏဓိပတိသာဇာတာအညမညာသာဇာတာနေတယအာရမရူပနေတယပဂရူပနေတယသာဇာတာဒီသာဇာတာဥက္ကဋ္ဌဒီထဲမှာတော့ရိုက်တဲ့ပုဂ္ဂိုလ်ဒီလောက်ပဲပြီးသေးတာပေါ့နော်ဘုန်းကြီးတို့ဒီနေ့အဆုံးသတ်နော်နောက်ကနောက်ကမတ်စုတွေကတော့မခက်ပါဘူးကိုယ့်အကူပဲနည်းနည်းလေးလေ့လာလို့ရပါတယ် နော်အဲ့ဒီမှာဘုန်းကြီးတို့ဒီထဲမှာမပါဘူးဒီမတ်စုကမရရသေးဘူးဒါပေမဲ့လို့နောက်ကိုယ့်အကိုဒီစာအုပ်တွေစာအုပ်တွေထွက်ပေါ်လာနိုင်မယ်နည်းနည်းလေးကိုယ့်အကိုပဲနားထောင်နိုင်ပါဒီ24ပါ စွန့်ရင်တတ္တိကိုဘုန်းကြီးတို့စွန့်ရင်တတ္တိ၃မျိုးပြီးခြုံလိုက်တယ်သဘောတရားစွန့်ရင်တတ္တိ၄ပါပေါ့လေ၃ပါမဟုတ်ဒါကပစ္စည်းပိုင်းမှာ ပါပါတယ်ပစ္စည်း24ပါးကို ၄မျိုးနဲ့ခြုံလိုက်တယ်အဲလိုခြုံလိုက်လဲအာရမဏတတ္တိဥပနိစယတတ္တိပြီးတော့ဓမ္မကမ္မတတ္တိအဋ္ဌိတတ္တိစွန့်ရင်၄ပါးသာ ရှိတယ်ပိဓမတသင်္ကမှာမိတ်နေအဲ့ဒါကိုအကြောင်းပြချက်နဲ့အဓိကကြောပုံသာမဏေ252အာရမဏတတ္တိမှာအာရမဏမျိုး၈ပါးပါဝင်နေသို့မဟုတ်အာရမဏမျိုး7မျိုးပါဝင်နေဘာကြောင့်မို့ပါဝင်လဲ ပညာပရမပစ္စည်းတရားလို့အာလုံးခုသမျှစိတ်စေတသိက်တွေအာယုံများတာဖြစ်တယ်အာယုံမှလွတ်တဲ့တရားမရှိတဲ့အတွက်စွန့်ရင်တတ္တိအာလုံးအာရမဏတတ္တိနဲ့ကျုံဝင်တယ်လူဒီကကြောအကြောင်းပြပြီးသွင်းပြနောက်ဒီ24ပစ္စည်းကိုဥပနေစရာတတ္တိနဲ့ကျုံဝင်တယ်ဥပနေစရာတဲ့နန္တရာမျိုးဆက်နန္တရာမျိုးသည်နန္တရာနန္တရူပနေတရားမျိုးဖြစ်ဖြစ်၎င်းဘဂရုပနေတရားမျိုးသည်ဘဂရုပနေတရားမျိုးဖြစ်ဖြစ်၎င်း ကိုမျိုးပါဝင်တယ်မိမိတို့ဆံရာအကျိုးပြဆုပံတရားဤအာကြီးသောမိယာအကြောင်းတရားများသာဖြစ်သောကြောင့်စွမ်းရည်တတ္တိအာလုံးသည်ဥပနိတယတတ္တိနဲ့ပါဝင်တယ်ဒါဒီကကျော်ကနေဖြေသွားတာကမ္မတတ္တိမှာကြတော့ဘလဝကံဒုဗလကကံဖြစ်နာနာတကကမ္မတတ္တိတို့မှာပါဝင်တယ်သင်္ခါလောကဖြစ်ပြနေမှုသည်ကံဒါအကြောင်းရှိသောကြောင့်စွမ်းရင်တတ္တိအာလုံးကကမ္မတတ္တိနဲ့မှာအကျုံးဝင်နေပါလေ ဒီလိုပြောတယ်နော်ပြီးတော့မှအဋ္ဌိတ္တိအဋ္ဌိတ္တိကြတော့သာဇာတာမျိုးဟာသာဇာတာတတိဖြစ်လို့ဝိရုဇာပုရိဇာတာမျိုးဒီဝိရိပုရိဇာတာတိဖြစ်လို့ယောအာရမျိုးယောအာရတတိဖြစ်လို့ကောဒုပစီဝိရိယမျိုးဒီစီဝတိဒုပစီဝိရိယတတိဖြစ်မလို့ကောပါဝင်နေဘာကြောင့်ပုံလဲအကြောင်းပြချက်ကပစ္စည်းတရားအလုံးဟာပရမတ္တတရားဖြစ်လို့ကောပညာမဲ့ထင်ရှားရှိသေးတာဖြစ်တဲ့အတွက်အဋ္ဌိတ္တိမှာအကျုံးဝင်နေဒါဒီကကြောင့် 250တိကိုယ့်ကိုလည်းကြည့်လို့ရပါတယ်။အောက်မှာဆက်ကြည့်မယ်။စွမ်းရည်တတိ24ပါးတို့ကာလာ3ပါးပြင်ဝေပါနေဒါနောက်နောက်တုန်းကလည်းဘုန်းကြီးတို့ဒါတွေကမကနာပြောခဲ့ဘူးပါ။ပစ္စုပန်ဖြစ်တဲ့ဖြစ်ရကျေစုပြုတဲ့စွမ်းရည်တတိက15ပါးအတိဖြစ်ရကျေစုပြုတဲ့စွမ်းရည်တတိက5ပါးအတိအတိဖြစ်ကျေစုပြုတဲ့စွမ်းရည်တတိက2ပါးပေါ့။နောက်ဒီကာလာ3ပါးလွတ်တာကာလသုံးပါးလုံးဖြစ်တာတစ်မျိုးကာလမှာလွတ်တာတစ်မျိုးပေါ့ ဒီကာလိကဆိုကာလသုံးပါးဒီ24ပါးခွဲခြားတာနေပစ္စုပန်ဖြစ်ရခြေစုပြီးတော့ဆိုရင်တတိ15ပါးဟေတုသာဇာတအညာမညာနေတိယဘုရိဇာတပစ္ဆာဇာတဝိပယုတ်တအဋ္ဌိအောက်ကတာ အတိတ်ဖြစ်ရခြေစုပြီးတော့ဆိုရင်တတိယ5ပါးနန္ဒာသမန္နာအာတိဝနာနာတိဝကတာအတိတ်ပစ္စုပန်ကာမတတိတိသာဇာတကာမနန္ဒိယကာမဒါကဘုန်းကြီးတို့အပိုင်းကပြောခဲ့တဲ့ဟာတွေပဲသာဇာတကာမကထင်ရှား ရှိတော့ပြစ္ဆုတ်ပံကိုကျေစုပြုတယ်။နာနေကကာမလုံလွေပြီးတော့အတေးဖြစ်ကျေစုပြုတယ်။အဲဒီလိုမှတ်မယ်။အောက်ကိုဆက်ကြည့်မယ်။ဒေကာလိကနဲ့ကာလဝိမုတ်ဖြစ်ကျေစုကျေစုပြုသောစွန့်တတ္တိ၃ပါးအာရမဏတတ္တိမှာစိတ်စေတရုပ်ဆိုတဲ့အာယုံ၆ပါးကဒေကာလိကဖြစ်ကျေစုပြုတယ်။နိဗ္ဗာန်ပညာနိဗ္ဗာန်ပညာလို့ပြုတယ်။အဓိပတိတတ္တိမှာလည်းသာဇာတာဒီပတိယပြစ္ဆုတ်ပံဖြစ်ကျေစုပြုတယ်။ အာရမဏဒီပိကခုနကအာရမဏနဲ့တူတူပဲအဲ့ဒါမှာနိဗ္ဗာန်ပါတယ်ကာလမှုပြုရင်ခြေစုပြုတဲ့ဉာဏ်နဲ့တရားတွေဟာကာလသုံးပါးမှာခြေစုပြုတယ်ဥပနေတ္တတ္တိမှာ အာရမဏုပနေတ္တကအာရမဏဒီဂရီဒီပတိလိုပဲကာလဝိမုတ်ထေကာလေးအနန္တုပနေတ္တတိတေဖြစ်ခြေစုပြုတယ်ပကရုပနေတ္တတွင်နိဗ္ဗာန်မြင်ရသည့်ကာလဝိမုတ်ဉာဏ်တရားကထေကာလေးကဖြစ်ခြေစုပြုတယ်ဒီ24ပြည့်စုဇနကတ္တိရှိတယ်တချို့ကဥပထမကတ္တိရှိတယ် တချို့ကတော့ဇဏကတတ္တိဥပဒကတတ္တိနှစ်မျိုးလုံးရှိတယ်ပေါ့နော်အောက်ကဇဏကတတ္တိဆိုတာဘာလဲပစ္စုပန်တရားတွေပစ္စုပန်တရားတွေကိုဥပခဏမှာ ဖြစ်စီဖြစ်ပေါ်လာအောင်ဖြစ်စီအောင်ကျေစုပြုထိခိုက်တာမှာတည်တောင့်ကြုံမပြုနိုင်ဥပဓမ္မကတတိဆိုတာဒီပစ္စုပန်တရားတွေမိမိကိုယ်လည်းဖြစ်ပေါ်ကျေစုသူကဖြစ်အောင်မလုပ်နိုင်ဒါလေးကိုဖြစ်ပေါ်လာတွေကို ထောက်ပံ့တာတည်တောင့် ပံ့ပိုးထားတဲ့သဘောလောက်ပဲဇဏကတ္တိဥပဒေကတံပြီးတတ္တိတော့ဒါတွေကြတော့နော်ဖြစ်ပေါ်လာအောင်လဲဇဏကတ္တိဖြင့်ခြေစုပြုတယ်တိတံအောင်လဲဥပဒေကတတ္တိဖြင့်ခြေစုပြုတယ်နှစ်မျိုးလုံးခြေစုပြုတယ်အဲ့မှာခွဲပြတယ်ဇဏကတ္တိရှိတဲ့ပစ္စည်းက၅ပစ္စည်းနန္ဒာသမန္နရာအာဒေဝနာနာတိဝိကတာရှစ်ပစ္စည်းချုပ်ပြသွားချုပ်ပြသွားနောက်ပစ္စည်းဖြစ်ပေါ်လာအောင်ခြေစုပြုပြုပေးတာပေါ့ဒါဝိတိစရာတွေကြည်မြင်လွယ်တယ်ဥပဓမ္မကတတ္တိ ထောက်ပံ့ထားရုံနဲ့ပံ့ပိုးထားမယ်ပစ္စသနိဇနကဥပထာမကတတ္တိနှစ်မျိုးလုံးရတဲ့ပစ္စည်း18ပစ္စည်းဟေတုအာရမဏအဓိပတိသာဇာတအာနိယပုရိဇာတကမ္မဝိပါက အာရအိန္ဒိယဇာနာမကတံပြုတ်တာဝိပြုတ်တာအဋ္ဌိဩကတာ24ပစ္စည်းကိုဘုံ3မျိုးဖြင့်ဝေဖန်သုံးသပ်ခြင်း တက်ကပစ္စောကာရဘုံခန္ဓာ၅ပါးယုံနာ၅ပါးရှိတဲ့ပစ္စောကာရဘုံမှာ24ပစ္စည်းလုံးရတယ်ပစ္စည်းတရားကပစ္စုပန်တရားကိုကျေစုပြုနိုင်တယ်ပစ္စည်းတရားကျေစုပြုပေတိပစ္စုပန်တရားစုလို့ဖြစ်နိုင်တယ်စတုဩကာရဘုံနာခန္ဓာ၄ပါးသာချက်စတုဩကာရဘုံမှာပုရိသတာပစ္ဆာသတာဝိပယုတ်တာပစ္စည်း၃မျိုးတို့များတယ်ကြံတဲ့ပစ္စည်း21ပစ္စည်းရနိုင်တယ်ပစ္စည်းတရားကျေစုပြုတဲ့ပစ္စုပန်တရား ပစ္စည်းတရားကခြေစုပ်ပြုတဲ့ပြစ္ဆုတ်ပံတရားတို့ဖြစ်နိုင်တယ်ထို့မရတဲ့ပစ္စည်းသုံးမျိုးတို့ဟာပစ္စည်းတရားမှာဖြစ်စေပြစ္ဆုတ်ပံတရားရုပ်တရားတွေပါဝင်နေတဲ့အတွက်မရတော့ဧကရာဘုံတင်ညတဘုံပေါ့နော်ယုတ်ခန္ဓာတစ်ပါးသာရှိတဲ့ဧကောကာရဘုံမှာတင်ညတအဇာတအညာမယနေတရားနာရိကခမ္မရူပစီဝိနိယအဋ္ဌိအဝိဒနှမျိုးလုံးမှာပြစ္ဆုတ်ပံအနေနဲ့ရုပ်တရားပါဝင်နေတဲ့အတွက်ဖြစ်တယ်ဒီမှာမှတ်ချက်လေးရေးတာနာရိကကမ္မ၌ ပစ္စည်းနံဖြစ်တယ်ဘုဒ္ဓဇယုံများမှာသာဇာတအညာမြနေတရားအဋ္ဌိအဂုဒပစ္စည်း၅မျိုးသာရနိုင်တယ်သစ်ပင်တောတောင်စသည်တက်မဲ့လည်းဖြစ်ကံကြောင့်မဟုတ်ပဲရုပ်တဘာဝရဖြစ်ကြသောအရာတို့နဲ့ပါရသောယုတ်ကလတို့မှာမာဘုတ်တရားတို့ချင်းချင်းအလကောင်ဥပါဒေခြေစုပြုခြင်းကိုသိနိုင်ပါလေပစ္စည်း24ပါးတဏ္ဍာအပြင်ဝေဖန်တယ်ဒါကတော့ဩကာရုံကလည်းပြောခဲ့ပြီးသားနော်ဒီအရာတွေကို ဒီပစ္စည်းတွေဆုံးတတ်တဲ့ခါကျတော့ပြန်အကျဉ်းချုပ်ပြတဲ့သဘောပဲဣဇဒတနာဗိဒတနာနှစ်ပါးလုံးမှာဖြစ်နေတဲ့ပစ္စည်းတရား10ပါးအာရမဏဒီပတိသာဇာတအညမယနေတရားဥပနေတရားပုရိဇာတအာရာအထိအောင်ကတဣဇဒတနာမှာဖြစ်နိုင်တဲ့ပစ္စည်းတရား14ပါးဉာဏ်နဲ့ပစ္စည်းတရား14ပါးဒီတော့ပစ္စည်းတရားတွေကိုသင်္ကတအသင်္ကတပဲဝေဖန်ပြတယ် နော်သင်္ကရာအသင်္ကရာဖြစ်တဲ့ပစ္စည်းတရား၃ပါးအာရမဏဒေဝိဥပါနေတယ်သင်္ကရာသာဖြစ်တဲ့ပစ္စည်းတရား20ပါးဉာဏ်တဲ့ပစ္စည်း20ပါးနောက်အောက်ကိုဆက်ကြည့်မယ်ယူဂနာတအစုံဖြစ်တဲ့ပစ္စည်းတရားတွေနန္ဒရနဲ့နန္ဒရနဲ့တမန္တကအရိဗေနဲ့တူပါဠိပဲပစ္စည်းအစုံဖြစ်တယ်နေတရားနဲ့ဥပါနေတယ်အရိဗေတူအနဲ့တူနော်အရိပါဠိတူ အဓိပ္ပာယ်အနက်ကွဲပစ္စည်းဆုံးဖြစ်တယ်ပုရိဇာရနဲ့ပိဇာဇာတာကာလဆန့်ကျင်ဘက်အဆုံးပစ္စည်းတရားဖြစ်တယ်ရှိဟာတွေပြန်လဲသုံးသပ်ပြတော့ဗျာသံပြုတ်တာနဲ့ဝိပြုတ်တာအဋ္ဌိနဲ့နတ္ထိဝိကရနဲ့ဝိကရအချင်းချင်းဆန့်ကျင်မဲ့အဆုံးပစ္စည်းတွေဖြစ်တယ်ကာမနဲ့ဝိပါက ကာမကအကြောင်းဝိပါကအကျိုးအကြောင်းအကျိုးပစ္စည်းဆုံးလို့ဖြစ်ကြတယ်။နောက်နောက်ကဓမျက်နာချမ်းတွေကပြီးတော့မှနှစ်သာရခွန်ညာအရာရှိုင်းမပေါ်မိတာ။ အဲဒါနောက်မှရိုက်ပုတ်လိုက်ဒါတော့ဒီဗိဓမာနှစ်သာရဗိဓမာတရားတွေကိုဘုန်းကြီးတို့လေ့လာအကြောင်းလေးပေါ့နော်ဘာလို့လေ့လာလဲဆိုတော့ဗိဓမာတရားနာမရူပပိစိတာဉာဏ်ပစ္စယပရိကဉာဏ်ပေါ့လာတာပဲရုပ်တဘာဝနာအဲ့ဒီအနေနဲ့တဆင့်တိုက်ပါလေ့လာလဲဆိုတော့ ကြောင်းကျိုးတဘာဝအဲ့တော့ဒီဘိဓမ္မာလေးလာခြင်းရွေချက်ကတော့ယုံနံတဘာဝတွေသိအောင်နာမရူပပရိစေတဉာဏ်ရဖို့ဖြစ်ဖို့ဒီတိုင်းတော့သုတ္တမယဉာဏ်စေနာမယဉာဏ်သိပဲတကယ်အထုတ်လို့သိတာမျိုးပဲခေါ့နောက်ဒုတိယပစ္စယပရိကဉာဏ်ကြောင်းကျိုးတဘာဝသိဖို့ဒါလည်းအထုတ်ပြီးသိတာမျိုးပဲကောင်းတယ်အဲ့ဒီတရားတွေကိုယုံနံဘာကြောင်းကျိုးတဘာဝတွေယထာဘုဒ္ဒဉာဏ်လို့လည်းခေါ်တယ်ဟုတ်တိုင်းမှသာသိတဲ့ဉာဏ်တွေရဖို့အတွက် ဒါပြီးတော့တရားတွေဘုန်းကြီးတို့လေ့လာကြဓမ္မထိတိညာယုံဉာဏ်တရားတွေတိကြောင်းတရားတွေအဲဘယ်ယုတ်တရားတွေကဘယ်မှာတိဖြစ်တာဘယ်နံတရားတွေကဘယ်မှာတိဖြစ်တာဒါမျိုးတွေဟိုတိရဓမ္မထိတိညာရဖို့အတွက်လေ့လာတာယုံဉာဏ်တရားတရားတွေတိကြောင်းကိုတိကြောင်းတရားကိုသိဖို့ဉာဏ်ရဖို့ဒီပိဓမတရားလေ့လာတာနော်တမ္မာဒသနာဉာဏ်ပေါ့နော် တမဒသနာညာဆိုပါလေမဖောက်မြင်မြမှန်မှန်ကန်ကန်သိဖို့ဟောဒါရုပ်သဘောနာဆိုငါတို့ကယောက်ျားမိန်းမဆိုလို့မရှိဘူးကြောင်းကျိုးဆက်ဆက်ဖြစ်နေတရားတွေအဲ့လိုမှန်မှန်ကန်ကန်သိဖို့အဲ့ဒါတွေခြုံပြောရရင်တော့ဒီရတ္တဗုဒ္ဓညာဓမ္မထိတိညာတမ္မာတမ္မာဒသနာညာကကင်္ခဝေဒနာညာရဲ့အမိများတာဖြစ်တယ်ဆိုဒီစာပေကျမ်းဂန်များပေါ်ပြအဲ့တော့ဘုန်းကြီးတို့ပြီးတော့မှနှစ်တာပြီးတော့မှတရားတွေလေ့လာတယ်ဆိုတာဒီညာတွေသဘောပေါက်ဖို့ သဘောပေါက်ပြီးတဲ့နောက်ဒီဓာတ်တွေကိုသိအောင်ဘာဝနာမြညာနဲ့သိအောင်အထောက်ဖို့ဖြစ်ပါတယ်ဒါဒီနေ့ပဋ္ဌာန်းတရားဆုံးသတ်တာပဲเนาะဒီနေ့ဟောပြောဆိုဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာပညာနိဗ္ဗာန်ကိုသင်မြန်စွာရနိုင်ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။